တပ္ပမာနေနနိဗ္ဗုဒိဉဉံပရမံတန်တိယောဂေစီမအနုတ္တရံသုတိယထေရကထာသုတိယထေရဒီကထာတိုင်းနေရည်တွေနှလုံးသွင်းပြီးတော့ဒီအာထုလို့ဆန္ဒဖြစ်တယ် ဒီရမဏေဥမိနသောခန္ဓာကိုယ်အစရံဥမင်းရင်ကင်းသောနိဗ္ဗာန်ကိုနိမိယံလဲလဲ၍ ရှိတာပဲအဲဒီခန္ဓာကိုယ်ကဒီတိုင်းထားရင်လည်းတစ်နေ့ကျရင်လည်းတို့ဟိုမင်းဒီညာပြီးသိပြသိသွားတာအဲဒီဟိုမင်းတဲ့ခန္ဓာကိုယ်ဖြင့်မဟုတ်ရတဲ့တရားရအောင်လိုက်ရယူမယ်တရားတို့မှလည်းဘလုံးနေတယ်ကောင်းတာသဗ္ဗမန္တိနာကိလေသာတို့ဖြင့် ကုလောင်ခံရသောခန္ဓာကိုယ်ဖြင့်နေဟုတိန်ကိလေသာမိရေရပြီသောနိဗ္ဗာန်ကိုမိမိယံလဲလဲ၍ယူကြ။ခန္ဓာကိုယ်ကသာဂဒေါသမောဟပြီးပါလေကုလောင်နေတယ်။မိရာဂမိဒေါသမိမောဟမိစေတဘာမိလောင်နေတယ် နှိမ့်တဲ့ဆရာရှင်ရဲ့နှိမ့်တဲ့မူရာကဖြစ်မူရာရှင်တော်ကဖြစ်ဘာသာသိမောဟာရဖြစ်သာတိဆရာဓာရီမရဏသောကပရိဝဒုက္ခဒေါမနတာဥပါယလာဆိုတာသိရတယ်လို့ရတယ်အနာကိုနဲ့စပြီးတော့လောင်းအနာကမိလောင်တာပဲမိလောင်တာဒီတိုင်းထားတယ်မိလောင်ကုန်သွားတယ်လို့ပဲအနာကိုကြီးတိုင်းတည်းသိရင် ညာနိရောဓမိစ္ဆာတွေနဲ့လောင်ပြီးတော့ကုံသွားမှပြည့်သွားမှပဲအဲဒီကုံသွားပြည့်သွားမယ်ခန္ဓာကိုယ်ဘူလောင်ခါပြီးတော့နေရတဲ့ခန္ဓာကိုယ်ဘူလောင်ခြင်းမရှိတဲ့ငြင်းရတဲ့နိဗ္ဗာန်လဲလဲပြီးတော့ယူမယ်ဘယ်လိုဝဲတဲ့သဘောပါလဲကွာလူကြည့်တဲ့ဝိတုပစ္စည်းကိုတာတာမဟုတ်ဘူးပြီးတော့ဝယ်တယ်လို့ပဲကိုယ်မှာရှိနေတဲ့ပစ္စည်းကိုသုံးမကြဘူး အခုလွတ်လပ်ရေးပါရအိန္ဒိယကဆိုတော့တနိုင်ငံနဲ့ဖြစ်နေပါပြီရာဇယောနဲ့ဝေသာရီကဘလောက်ဝေတော့ဆိုရင်ရာဇယောကနေပြီးခင်္ဃာကြီးအထိငါငါယုဒနာရှိတယ်ခင်္ဃာကြီးကနေပြီးတော့ဝေသာရီဒီသုံးယုဒနာရှိတယ်အလုံးမှာရှိယုဒနာရှိတယ်ရှိယုဒနာဆိုတော့တယုဒနာကို7မိုင်လောက်ထားတွေ့ရင်64မိုင်သိမ့်မလို့ပါဘူးနည်းနည်းလေးပဲ ဘာမှမဝင်ဘူးဒါပေမဲ့လို့အဲဒီဝေသာလီပြည်နယ်မှာမိုးခေါင်လို့ဇာတိဇာတိရှားပါငါမို့ခေါင်ပါတဲ့ဘေးကြီးဖြစ်ဟိုတော့ကတော့တနင်္ဂနွေတနင်္ဂနွေကလည်းဒုညပြင်းနေတာမဟုတ်ဘူးတိတ်ပုဆောင်ရတယ်လွယ်တာမဟုတ်ဘူးဒါတော့သာရှားရဆိုရင်ငါပြသေးကုန်ကြတာပဲငါကြောက်ရကောင်းတာ ပြီးတော့ဗမာပြည်မှာလည်းဒီလိုပါပဲခြေတုံးကရှားပါလေအထက်ရက်တွေမှာရှားပါပြီးတော့နောက်မှခွန်ပါပြီးတော့ပြကြတာလေလို့ရှိတာအဲတော့လူတွေသေးတယ်လူတွေသေးတော့လူပူရများတော့လူတွေကအသုံးမနေပါလေကလည်းပဲကောင်းမမြုပ်နိုင်မသိနိုင်ဆိုလို့ရှိရင်ဖြင့်ဒါရီအသုံးအနှံ့နေပါလေနဲ့ဘုံနာတဲ့တဲ့ဘလူတွေကရောက်လာတယ်လူတွေဝင် ဆိုတဲ့ဝင်တော့ဘလူတွေကြောင့်လည်းပဲယောဂါတွေဖြစ်တယ်အဲယောဂါတွေဖြစ်အဲယောဂါတွေကလည်းနောက်ကူးဆက်ပြီးတော့ယောဂါတွေဖြစ်တော့ဒုဗိခပဲအင်းယောဂါပဲအာမနုဒမလူတွေတွေ့ ဘေးကြီးသုံးခုကားရောက်ပြီးတော့နေရဲအဲဒီတော့ကားရောက်ပြီးတော့နေတဲ့အခါကာလမှာတိုင်းပြည်ပြည်သားတွေကမင်းထံကိုသွားပြီးတော့အခုနေတော့ဆန္ဒပြတယ်ဆိုမှမလို့သွားပြီးတော့သူတို့ကြောကြရခြေတော်ကမင်းလွန်ခဲ့တဲ့80လောက်ကစပြီးတော့မင်းနေတဲ့ထက်မှာမိတော် နောက်မှခေါ်မှခြင်းပြီးယောဂပြီးဘလူဘေးတွေနဲ့ပတ်သက်ပြီးတော့လူတွေပြည်စည်းဆုံးချုံတာတွေဖြစ်ခဲ့ဘူးတဲ့အခုဒီဒီကံမှာအကြီးအကျယ်ဖြစ်တယ်တဲ့ရှင်မင်းကြီးမင်းကြီးတရားတွေချွေရင်းလို့ဖြစ်ပါလိမ့်မယ်စသည်ဖြင့်ဒါပြီးတော့ပြောကြဆိုတာပဲပြောတော့ခုလုံးကတော့မင်းကြီးကအာနာပိုင်မင်းကြီးဆိုတော့လည်းဒုက္ခလာသိတာခဲ့ရတာအာနာပိုင်မင်းကြီးကလည်းပြောလို့ရှိရင်နားထောင်တယ်ဟွန်းသူကချင်းမွန်းကြတယ် ခန္ဓာကိုယ်မြင်နေရတယ်ပဲသိပြီးတော့ကြားနာမှာကြားနေမယ်နဲ့ဆိုးရမယ်နဲ့ရှိတယ်အဲတိုင်းပြည်ပြည်သားတွေကိုညင်ဝသားရဲ့ဆိုတာဟိုရှိတော့မင်းနေအဲ့ဒီတော့ညီညီမမအုပ်ချုပ်တော်တဲ့မင်းနေမလားသူတော်ကောင်းကြီးတွေအများကြီးရှိပါတယ်ဒါပေမဲ့ခုခေတ်လူတွေကတော့အဲ့ဒီအာနာပိုင်မင်းနေဆိုရင်အားကြရရရှုပ်ချကြဘာမှမဟုတ်အောင်ပြောကြအဲ့ဒီလိုဟာတွေရှိကြอืม အဲ့ဒါမင်းကအဲဒါချင်းကောင်းပြီတဲ့ငါအပြည့်ရှိမရှိကိုစီစစ်ကြပါဆိုပညာရှင်မကြီးတွေခေါ်ပြီးတော့စီစစ်ခိုင်းနေပါလားချွေရင်းနေတယ်တွေ့ချင်းအချွေရင်းနေတယ်ဒီတော့မင်းပါအပြင်းမရှိရင်တော့ခြားကြောင်းကြောင့်ပဲဖြစ်မယ်ဒီကိညောင်ဘယ်နဲ့လုပ်ရမလဲဆိုတော့အဲဒီမှာပူရဏကာရက မဂ္ဂလိဘောဓလာစာကြည့်တဲ့ခိုင်းဆိုင်ချောရရှိတာကိုသူကဘုရားမပွင့်နာတဲ့အရင်ပွင့်နေကြတာဘုရားပေါင်းကြီးတွေပေါ့ဘုရားလက်ဟောင်းကြီးတွေပေါ့အဲဒီဘုရားတွေကိုယ်ကိုယ်ရဲ့ကိုယ်ကိုယ်ရဲ့ရှိတာပဲအင်းရှိကမဟုတ်ဘူးရောမဟောင်းတဲ့ပုဂ္ဂိုလ်ရှိရင်နောက်ကလိုက်မဲ့သူကြီးကတော့အသင့်ပဲဒီလိုမျိုးကဒီလိုတစ်မျိုးကတယောက်ခေါ်လိုက်အဲဒီလိုလည်းလိုက်မဲ့သူရှိတာနောက်တစ်မျိုးကနောက်တစ်ယောက်ကတယောက်

ကုတုဆိုတာကဆရာကြီးလေအဲဆရာကြီးအများကြီးရှိတယ်တဲ့မော့ကြတယ်ဆရာကြီးဆရာကြီးတော့ပြင်သိတာပဲစွန်းတာပဲအဲဒီကိုကြည့်တာပဲအစတည်းကယူကြည်ရတဲ့ဆရာကြီးကိုယ်ဝယ်ရဆရာကြီးအများကြီးရှိတယ်တဲ့ကုတုရှင်မှာအခုဒီဘာသာကိုယ်ဝယ်နေတော့ကြဟိုဘာသာကြောင့်ညင်နေကြောင်းသားနိုင်တယ်ဆရာကြီးပေါ့ဒီဘဝမှာဒီဘာသာကိုယ်ဝယ်ဟိုဘဝကျဟိုဘာသာကိုယ်ဝယ်ပြီးတော့ကြောင်းသားနိုင်တယ်ကုတုရှင်နေဆိုတာ ဘာသာတရားမမြဲဘူးတဲ့အဲဒါကြောင့်အမျိုးမျိုးသောဆရာကြီးတို့မျက်နာကိုမော်ကြည့်ရတာလေဒီကြည့်ရဲ့ဘုရားနဲ့စာကြိုက်တရားတော်တိုင်းအားထုတ်လို့တရားပြီးထားတဲ့ပုဂ္ဂိုလ်ကဘယ်ဆရာမှမော်မကြည့်ဘူးလုံးတော်ရှိရတယ်ဟောဒီများဘာသာတရားတွေလာဟောဘုရားဘာသာနဲ့ဆန့်ကျင်မဲ့တွေဟောဟွန်းတော်တော်တဲ့တရားတွေပဲမဟုတ်တဲ့ဥစ္စာတွေပဲအဲဒီပုဂ္ဂိုလ်ငုံကြည့်ရတယ်မော်ကြည့်ရဘူးသူချင်းဟောလို့ပဲတော့ ယူဆတော့တရားအစစ်မှသိထားဖို့အရေးကြီးတယ်အခုဒီမှာတရားတော်ကလည်းပြည့်စုံတဲ့ဆိုကြရဖြစ်နေတဲ့ပုဂ္ဂိုလ်တွေဆိုရင်ဘယ်တရားလာဟောနာမဟုတ်ရင်မဟုတ်မှသိနေတာပဲဘာမှမော်ကြည့်နေတာမလို့ဘာမှအထင်ကြီးစရာမလို့အဲဒါကဥဒုရှင်နေဆိုတာကတော့အဲဒီလိုတရားကသိထားတာမဟုတ်တော့ဘူးမော်ကြည့်ပြီးမော်ကြည့်ဘူးဇာနောက်လည်းဇာလောက်လည်းဒါကြောင့်ဘုရားနာပါကဆရာကြီးရဲ့တကြီးတွေက သူတို့ဆရာကြီးပြင့်ပြီးတော့အဲကိုယ်ကသူတို့ဆရာကြီးကြွလာလို့ချင်းဘေးရတယ်ကဲမလိမ့်မယ်ပြောကြတယ်မဂ္ဂရိဟောသာလားတတိယလည်းဒီတိုင်းပြောအားလုံးဆရာကြီးတွေကတတိယအပြီးပြီးရှိရသူတို့ဆရာကြီးတွေအားကိုးကြအခုလည်းပဲဒီလိုပဲအကြောင်းတစ်ခုရှိလို့ရှိရင်သူတို့ခွန်ကြီးပြင့်ပါဗျာသူတို့ခွန်ကြီးပြင်းယူလိုက်လို့ရှိရင်ပျောက်ပါလိမ့်မယ်ဒီလိုဒီလိုကြမကြောက်လို့ရှိရင်ခဲတာပဲခွန်ကြီးတော့အဲ့ဒီလိုပေးရတော့ညနေနဲ့ကြောက်တယ်သူကကိုယ်သားရုပ်တော့မကြောက်ရင်ခဲတာပဲ ဒါပေမဲ့လို့အကြောင်းရှိလို့ရွတ်တယ်မပြောက်ဘူးလို့ပြောရဲသူကတခါကသုံးရစိတ်ကဒီဝါနာကြီးကြီးပါပဲတော်မှာလေတော့မှာအဲအလုပ်အလုပ်သမားတွေပေါ့ရင်းကားခေါ်တဲ့ပုံမှာအလုပ်သမားတွေအဲ့ဒါသူတို့ညာဥရရလည်းချင်းဖြေးလာတာ၆လို့ဒါကတစ်စီမင်းကြီးသူကရှင်နေကြကြကြီး၆တာမှသူတို့လည်းမကြောက်ပါဘူးဒါကြတော့ရေချိုးမလို့ရေ ရေခတ်ရေခတ်ပြီးတော့ပုံနဲ့ထည့်နေတယ်အဲ့ဒီပုံနဲ့ကိုညီညီလေးကြီးကိုထည့်သွားတာဒီနေ့ကြားရချင်းထွက်ချလာတာနောက်ကိုကဲတဲ့ပြေထုံးတဲ့ပြေအဲ့ဒီတော့လည်းရှိတာအဲ့ဒါနဲ့ဘုန်းကြီးလာပြီးပြေရုပ်ကတည်းကသူနဲ့ဆိုင်တာကိုသူသူလည်းတော့သူလည်းလာအဲ့ဒါဒီလိုရှိနေတဲ့ပြေရုပ်ကိုနားရတာကလေး ဘုန်းကြီးစိတ်ထဲသိကြောင်မှစိတ်မချဘူးဒီလိုဟောပြနေတာလည်းဒီက16နေခဲ့တာပဲလို့သူကအာရုံတော့လိုက်သွားပြီးတော့ဟောမှာဆိုတော့ဆောင်းနေပါလေလဲလူသားအများသေးဝေးမေတ္တာတွေပါလေပုတ်ပြေးရွတ်ပြီးတော့မနောက်သူကတစ်မချောက်တော့ဘူးတော်သေးရတယ်လို့တော်သေးရတယ်ရေးကြည့်တယ်တို့ဆရာတွေဆိုကအားထုတ်ပြီးပြင်တယ်တရားကြတယ်ရှင်ခက်တယ် အဲ့တော့နောက်ဆုံးကြတော့ဘာဝေမင်းမျိုးမှဖြစ်တဲ့ဘောရမြတ်စွာဘုရားရှိပါတယ်ဘောရမြတ်စွာဘုရားတကူကြည့်ပါတယ်မြတ်စွာဘုရားပြင့်မြတ်စွာဘုရားကြွလာတဲ့ရဆိုရင်ရောဂဝေဒနာတွေကြောက်တဲ့ကိစ္စနဲ့လို့ညာစီတချို့ကဉာဏ်ဉာဏ်ပြီးတော့အဲ့ဒါသဘောကျတာနဲ့မြတ်စွာဘုရားပြင့်တယ်ပြင့်ဘုရားတော်မှာဟိုကဒီနည်းချင်းနိုင်ငံကမင်းကကိုယ်ဝင်ကြဆိုတော့ကျမ်းမာကြပါမလားတော့ဗာမရည်နဲ့နောက်တော့ ဘုရားကကရုဏာရှိပါတယ်တဲ့ပြင်လို့ရှိရင်ကြွမှာပါပဲဆိုပြီးတော့ပြောတာနဲ့မင်းလည်းပဲဗိမိတာရာမင်းကြီးလည်းပဲရာဇီဝဗိမိတာရာမင်းကြီးလည်းပဲအဲလက်ဆောင်ပနာတွေပါလေဆက်စပြီးတော့အကြောင်းကြားအကြောင်းကြားတော့ဘုရင်ဘုရင်ကလည်းမခံပါဘူး။ဘာလို့လဲဆိုတော့ဘုရားသူအုပ်ချုပ်နေတာမှမဟုတ်ပါဘူး။အဲဆက်စဘုရားလည်းလျှောက်ကြပါဆိုတော့ဘုရားကဆိုတော့ဘုရားလက်ခံတယ် လက်ခံတော်မှာလည်းဗမိတာရမညကြွမယ်ဆိုလို့ရှိရင်ရားတယ်ပြီးတော့လမ်းမနဲ့ရှင်းဥစွာပုဂ္ဂမအောင်မယ်ဆိုပြီးတော့ငါးယူဆောင်တာဒီလမ်းတွေအကုန်လုံးညှိဖြေတော့လမ်းကပေါက်ပြီးသားညီပဲဟာကိုဥပလာလို့ဆိုရင်ဒီနေရာသိနေရှင်နည်းနည်းတော့တရားမှာပေါ့အဲဟိုတော့ကလမ်းကရှိလို့ရှိတာမဟုတ်ဘူးလဲလမ်းမိပါလေရှိမှာအဲဒါတွေကိုညီညွတ်ဖြစ်အောင်လို့တော့ဒါတော့ဒီဥဇနာဒီဥဇနာမှာ ကျောင်းတစ်ဆောင်ဆောင်ကျောင်းတစ်ခုတစ်ခုပေါ်ကျောင်းတိုင်းတစ်ခုတစ်ခုဆောက်ငါးရောက်ရတဲ့နေလောက်အောင်ငါးယူဇနာဆိုတာငါးစခန်းပေါ့အဲဒီတော့အစင်းနဲ့လောက်ပြီးတော့မှမြတ်စွာဘုရားကြွကြွကြရဲမြတ်စွာဘုရားဗိမိတာရမင်းညသူကိုယ်တိုင်ဖြင့်ဟိုရယ်မြင်လာပြီးတော့အဲဒီမြင်တဲ့အခါနေမှာအမှန်ခန္ဓာနာနာပါပဲပန်းနေတာလည်းမြင်ကြဲပါရဲ့ ဒါလည်းပဲအချင်းမွန်းတာမနေရဒုစရတော့ရှိတယ်ဆိုတာတဏှာရာရှိတာလည်းဒီပါပဲတလားလုံးတော့ဟုတ်မယ်မထင်ဘူးဘုန်းကြီးစဉ်းစားကြည့်တလားလုံးကဒီပန်းနေဒုစရလောက်နဲ့သွားရင်ဒုက္ခပဲဆိုတော့ပန်းနေပန်းနေကြောနေရတယ်ဒုက္ခပြည့်တယ်သူကတော့စာပေရတော့ချိမော့ထားတာပဲဘုန်းကြီးစဉ်းစားကြည့်တော့ဒီပန်းနေကဒုက္ခရောက်ပါပဲဒါသာဝရရှင်းရှင်းလင်းလင်းကသွားလို့ကောင်းပါတော့ပန်းနေခါနေတယ်ဒုက္ခရောက် အဲဒါတဏှာရာလောက်ကစုပုံပြီးနည်းနည်းရှိပါလိမ့်မယ်လေဒီကတလားလုံးတော့ပုတ်ပုံမရပါဘူးအဲဒီတော့ပြင်လာပြီငါရဲ့ပြင်လာတော့ဟိုရောက်တဲ့ခါကျတော့ဗိမိသာရမင်းကြီးကဝေသာလီငင်းနေပြီးတော့အကြောင်းကြားလိုက်နဲ့ဆိုရကြွလာပြီသင်တို့နဲ့လျောအောင်လို့ကျူဆိုကြပြီတော့ကျူဆိုကြပြီတော့ဆိုတော့သူကလည်းကအကြီးကြီးလောက်ထားပါတယ်ဗိမိသာရမင်းနဲ့ နှစ်ဆပါအောင်ဆိုပြီးမင်္ဂလာရမင်းကြီးကမြတ်စွာဘုရားအဲထီနှစ်ထီနှစ်စင်းနဲ့နောက်ပါသင်္ဃသင်္ဃ900ဆိုတဲ့သံဃာ900ထီတစ်စင်းစီနဲ့ပြီးတော့ပြင်လာတာအဲဟိုကဝေသာလင်မင်းတွေကတော့နှစ်ဆဘုရားကျန်အထီလေးစင်းနောက်ပါပုဂ္ဂိုလ်ရဲ့ထီနှစ်စင်းစီနဲ့ပြီးတော့မပါအောင်လုပ်ကြတာပဲနောက်လုပ်တဲ့ပုဂ္ဂိုလ်ကတောင်းလို့ဖြစ်တာလည်းအဲ မြင့်ဟိုဘက်ဒီဘက်လုံကမြင့်ကူးတော့လည်းပဲလေထောင်နေဖွဲ့ပြီးရပြီပေါ်မှာတန်ခါတွေအဲနေရာတွေမြတ်စွာဘုရားနေရာနဲ့ထင်းနဲ့ပါနဲ့ခန်းလာတာမှာကလည်းဖြစ်နေမိတာကမင်းကြီးကမြတ်စွာဘုရားယူရတော့အားဖြင့်ရေထဲကိုဆင်းပြီးတော့လိုက်ပို့ရဆိုတာကိုလေဘင်းလောက်ကြည့်ရရေထဲဆင်းပြီးလိုက်ပို့ရတယ်အလေးပြုတာပဲသောတာပန်နဲ့သောတာပန်ရှင်းလာတယ်မြတ်စွာဘုရားလေးပြုအဲသစ္စာလေးမင်းနေတဲ့ငါတို့လည်း နေရင်ငါငါတို့လိုပဲလူသေးသေးနဲ့လူပြီးပြင်ကြပါလို့ဒါနေမင်းနေမှာလေဒါနေမင်းနေကလည်းလူသေးပါသေးသေးစိတ်ပြင်ကြပါလားမင်းတို့ဘုရားကမ်းရောက်လို့ဘုရားကမ်းမြတ်စွာဘုရားချီရောချပြီးတဲ့တိုင်နဲ့သောသောကလည်းမိုးရွာဆင်းနေတာပဲမိုးရွာဆင်းပြီးတော့မိုးရွာရဲ့ပောက္ခရာဝကကြာမိုးဆိုတယ်ဒါတွေကပြထားတဲ့အတိုင်းနာဟောကြတော့ကောင်းတာပဲဒီဆိုရင်တဲ့သူမှဆိုတာဒီဆိုရင်တဲ့သူကမုန်းမဆိုဘူးဆိုတယ် อืมတော်တော်အောင်ရကောင်းတာอืมခုနိခါကာလယုံကြည်ဖို့တော်တော်ခင်းရင်ဒီတိုင်းဆိုလို့ရှိရင်တော့မိုးကမဆိုရင်တဲ့ပုဂ္ဂိုလ်ပြီးပြီးတော့ကွဲမရှောင်လို့တော်တော်ခင်းရင်တယ်တွေ့ကြည့်တော့ဘယ်လိုတွေ့ရလဲဆိုလို့ရှိရင်မဆိုရင်တဲ့ပုဂ္ဂိုလ်ထိဆောက်တာလို့ပါလို့ပြောချင်တယ်ပြောမှာလို့ဆိုအဲဒီလိုဆိုရင်တော့ညတိုင်းဆိုရင်တော့မိုးကဆောက်မှုကွဲမှုခက်နေတယ်ဘုန်းကြီးစဉ်းစားကြည့်ရတယ်ခက်ဟုတ်ကဲ့လူတွေယုံကြည်ဖို့တော်တော်ခက်ရဲ့ အဲဒီမိုးကြီးအကြီးကြီးရွာလိုက်တော့လည်းမြေတလင်းတန်ရှင်းသွားတယ်ဝေသာလီဝေသာလီမြို့အတွင်းရောအပြင်ရောအလူတွေအလောင်းတွေအများကြီးရှိတာကိုသိရတာတွေကမေတ္တာတွေကတခါတည်းရည်နဲ့မျောလို့တော့ကိုရွာတာပဲမိုးအတော်ရွာတယ်လူတွေမျောတာကုန်းပေါ်ကလူတွေမျောတာဆိုရည်တော့ကိုများတယ်လို့ပြောရည် မောင်လေတော့ခါတော့ဒီလိုရည်စီးသွားတယ်ဆိုတော့လူစည်းမှပဲပြောတော့ခါလာရီအကုန်လုံးစင်ကြယ်သွားတယ်မြတ်စွာဘုရားကြွလာတာမစင်ကြယ်မှာကြောင့်မြတ်စွာဘုရားရဲ့ဘုံကံတော်အားလျော်စွာမိုးလေဝသတွေယူရတာပေါ့လေအဲမြတ်စွာဘုရားကြွသွားမြို့ဘဝရောက်တဲ့ခါကလာကြတော့အရှင်အနန္ဒာကိုမြတ်စွာဘုရားရတနာတော့ပြိတ် ရုပ်ဖို့ရအမိန်ပေးသရဏတော်ပြည်မြတ်စွာဘုရားသင်ပြပေးတယ်ဇာနနာကအဲ့ဒါမှတ်ယူပြီးတော့ယူတယ်ဇာနနာကတော့တစ်ခေါက်နဲ့ရတယ်ဘယ်မှာသူကမနာညာကောင်းတာလို့မနာကညာကောင်းတယ်ဆိုတစ်ခေါက်နဲ့အကုန်လုံးရတာอืมရှိကဟောတော်တဲ့တရားတွေအကုန်လုံးမှတ်မိနေတာပဲသူကမြတ်စွာဘုရား၄၅ဟောတာလပတ်လုံး အဲဒီ15ပါးထဲမှာဒီဝမကပါတဲ့အခါရင်မှာအဲဒီဟောတဲ့တရားတွေအလုံးလုံးမှတ်မိနေတာအကုန်လုံးရတယ်တဲကောင်းနေကြတယ်အဲဒီပရိသေဝေသာရီမြို့မြို့ကဒီဇိုင်းသုံးနာရှိတယ်ကာယသုံးနာရှိတယ်ကာယသုံးနာကြည်ရမှာလိုက်ပြီးတော့ဒီယူဖို့သစ္စာတရားအမိန်ပေးနောက်လိုက်နောက်ပါဝေသာရီမင်းမျိုးတွေပရိသတ်တွေနဲ့ပေါ့ အချို့ကလက်ဆော်ပြားနဲ့ဘင်္ဂါရီဓမ္မယူသေးပြုနေတဲ့အချို့ကယူရဲဆောက်ပြီးတော့ပြေယူအဲဒီမှာမိရွာတွေထွန်းနာတွေပါတယ်လည်းသူတို့ပူဇော်တော့ဘုရားကနာတွေပူဇော်နေတယ်အဲဒီလက်ဆော်ရင်ရှင်အနန္ဒာကပြေယူတဲ့အခါပြေယူခါနီးရှိဥစွာနှလုံးသွင်းပုံနဲ့ပြထားတယ်ပဏိဒါနတော်ပထာယတရာတတ္တဗာရဏီယောမြတ်စွာဘုရား ဒီပင်ကမြတ်စွာဘုရားခြေရင်းမှာဝတ်ဆင်းပြီးတော့နိဒဗျာရိတ်ခိုင်တော်မူသီကာလကစပြီးတော့မြတ်စွာဘုရားဘုရားဖြစ်ရာဖြစ်စီရောမူရောမူခဲ့တဲ့ဒါနပါရမီစပြီးတော့ပါရမီတော်ဆယ်ပါးအဲရိုးရိုးပါရမီနဲ့ဥပပါရမီနဲ့ပရမတ္ထပါရမီနဲ့ ပါရမီတော်ပြားဖြင့်30အဲ့ဒီပါရမီဖြည့်ခြင်းဘုံလေးမြတ်စွာဘုရားဂုံလေးနဲ့ဆင်ញင်းတဲ့ဆင်ញင်း၅ပါးဂုံလေးနဲ့ဆင်ញင်းတဲ့လောကအကျိုးမှာမြတ်စွာဘုရားကျင့်တော်မူတဲ့ဆိုမျိုးဆိုမျိုးတွေအကျိုးမှာကျင့်တော်မူတယ်ဘုရားဖြစ်ပေါ်ရတဲ့ကျင့်တော်မူရဲ့ဆိုစရိယာကျင့်သုံးမျိုးနဲ့မြတ်စွာဆန္ဒနာဆင်ញင်းတော်ဆင်ញင်းတော်မူတယ်ဘုရားကိုဆင်ញင်းပြီးတော့အဲဒီလိုတော့နောက်ဆုံးဘုရား မိဘနဲ့ပြိတ္တိတီရောမူသောအဲဒီခါကာလကလည်းထူကြတဲ့နမိတ်တွေပါတယ်နဲ့ပါပဲအမနာအဝေါ်ကြတဲ့အဲဒီဂုဏ်လူတွေနဲ့ဒါတွေလည်းဆင်းရဲတဲ့ပြိတ္တိနေတော်မူသောပြိတ္တိနေပြီးခါလာဖောင်းမြင်တော်မူလားဖောင်းမြင်တဲ့ခါလည်းပဲခန္ဓာကြီးပါပဲတရားလုံးနဲ့ပွားလို့နောက်တော်ထွက်တော်မူသောတော်တော်ပြီးတော့ 6နှစ်ပါလားပါတဲ့ဒုက္ခဆရာအကျင့်ကျင့်နေတော်မူကိုမြတ်စွာဘုရား၏ဂုဏ်ကိုရှင်းပြဆင်းခြင်းဘောရီဘောရီဘုရားယရနာဘောရီဘုရားအပရာဇိတပလင်တဲ့မှာသေဝဘုပဲထိုင်နေပြီးတော့ဘုရားဖြစ်သူရောက်တော်မူကိုဒါတွေလည်းဆင်းခြင်းလားနောက်ဓမ္မစကြာတရားဟောတော်မူအစရှိဘုရားဂုဏ်တော်တွေကိုဆင်းခြင်းတော်မူတယ်အဲဒီလိုဆင်းခြင်းပြီးတော့ဒီပရိတရားတွေကိုသူရွတ်ဖတ်တယ် အခုကာလပုဂ္ဂိုလ်တွေလည်းအဲဒီလိုပဲဆင်ញင်ရအောင်ပဏိဒါနတော်ပဋ္ဌာယတတတတသာသာပါရမီရောတတိယအောင်ဒီကအကြီးအမှန်လေးဒီထဲမှာထည့်တယ်ဒီလိုပဲနှလုံးသွင်းပြီးတော့ယူရယံကိစီဝိဒာဣဒဝဟူရဝတက္ကေသူဝယံရတနာပဏိဒာနာနောသမာဓိတထာကတိနာဣဒံဤဗုဒ္ဓရတနာပဏိဒာဣရိနာသစ္စေနာလောတိဟောတု ဒါပထမဆုံးဒီဂါထာရရှင်နာကိုအဲအချီးတွေတွေပါလေတော့ရှိသေးတယ်အဲ့ဒါတွေတော့မဟောပါဘူးညာနေကြီးကစဒီဘုရားကုငယ်ဟောပြပြီးတော့သစ္စာပြုတယ်ဣဒိနာပစ္စေနာတို့အတိဟောတုဣဒိနာပစ္စေနာဣမံငံသောစကားကြောင့်တို့အတိကောင်းကျိုးချမ်းသာမင်္ဂလာပေါင်းပြီးဟောတုဖြစ်ပါစေတည်းအဲဒီဝိသတိဒီဒီသားတွေအားလုံး မြတ်စွာဘုရားတရားမင်္ဂလာရဲ့ဂုဏ်တွေကိုထုတ်ပေါ်ပြီးတော့အဲ့ဒါမှန်ကန်တယ်မှန်ကန်တော့ကြောက်ဒီမင်္ဂလာသစ္စာတရားအစွမ်းအနုဘောကြောင့်တရားနဲ့ကျင်းပါပြီကောင်းကျိုးချမ်းသာတွေရောက်ပါပြီဆိုပြီးတော့သစ္စာပြုရဲအဲဒီရံကိစီရောက်လာကြတဲ့ကမကောင်းဆိုးဝါးတွေခါတဲ့ထွက်ကြတာဆိုလည်းလူတွေကနေထွက်ပြေးကြတာอืมထွက်ပြေးကြတာခါတဲ့ ကြီးတို့အပေါက်မဆန်းလို့လည်းကားတယ်တိုးခွေပြီးတော့ပြေးရတယ်မဆန်းလို့တချို့ကလည်းဒတိုင်းတွေကဖောက်ပြီးတော့ပြေးရခုံကျော်ပြေးရပေါ်တယ်လည်းပြေးရတယ်ဆိုရင်အခုပရိသတ်အများကြီးဝင်နေထွက်တဲ့ခါကလာပေါက်ပါတယ်ပေါက်သွားရှိရင်ကြည့်ကြည့်တိုးနေတယ်ဒါပြီးတော့ပေါင်းသွားတွေကတော့ကုန်များနေတာပဲတို့ခွေပြီးတော့ခါတယ်ပြေးရတယ်ဆိုတော့ ယံကေစီဝိတံဣရဝဟူရဝသကေတုဝါယရတနာပဏိတံနာနောသမအာတိတတဂတိနာဣရံပိဘုရေရတနာပဏိတံဣတိနာသစ္စေနာလောတိဟောတုသမဂတဣရဝါဤလူတိလောက၌၎င်းဟူရဝါသဘာဝငကားကလုံးစัจจิတလောက၌၎င်းသကေတုဝါ အထက်နတ်ပြည်လောကတို့၌၎င်းဝိတံနှစ်သက်ချင်းပိဋိကိုဖြစ်စေရသောရံငယ်ဇေရတနာခြင်းအဖို့တန်သောဇေရနာပေါင်းသည်အတ္တိရှိ၏အဲလူကြီးလောကမှာဇေရနာတွေရှိတယ်အခုများထင်ရှားပြီးနာတော့ရွှေတို့ငွေတို့ကြောက်ဗရမယတို့ဇိန်တို့ဒါတွေဇေရနာခေါ်တာဒါတွေသိနေကြတယ် စัจ जा မင်းတွေဘာတွေပေါ်တဲ့ခါကာလကျစัจ जा မင်းကြီးသုံးတဲ့စัจ जा ယရဏဆင်ယရဏမြင်းယရဏစသဖြင့်ဒီလိုနာအထက်တန်းကြတဲ့ယရဏတွေလည်းရှိပါတယ်။နာပြည်တွေမှာလည်းနာပြည်တွေလိုက်သူတို့သုံးဆောင်နေရှိယရဏဆိုတာဘယ်လိုအားလုံးဆိုတော့ရတိဇဏနာထေနရတနံအဲရတိဇဏနာထေန ဝါမြောက်ခြင်းပီတိကိုဖြစ်စေရသောအနေသဘောကြောင့်ရတနာရတနာမည်ရတနာဆိုတာဝါမြောက်ခြင်းပီတိကိုဖြစ်စေရတယ်အခုလူလောကမှာအဖို့ရနေရတနာတွေဟာဝါမြောက်တာပဲရရင်ဝါမြောက်တယ်ကလေးတွေများမုံဘိုးလေးရရင်ဝါမြောက်တာပဲရှိတယ်မှာဆိုလို့ရှိရင်အဲ့ဒါနှစ်ပြားလောက်ရရင်ကလေးတွေဝါမြောက်တယ်အခုတော့อืม မတရားဆိုတာလည်းမရှိပါဘူးတော့9ရတာရှိမှရှိရတာပြောရပါဘူးကွာဆယ်ရတဲ့9ရတာဝမ်းမြောက်ရှိမှပြောမယ်ကိုအားရတာမိုးရနဲ့ကုန်ပြီတော့အဲတရားလုံးနဲ့ရလို့ရှိရင်တော့ဆီရောကလေးကတရားလုံးကရခဲ့ပါတယ်တရားလုံးမရရင်တော့ဝန်တာလည်းမဆုံးဘူးသူကအင်းကလေးတွေကသူတို့အလိုက်နဲ့သိဝန်တာတယ်လူကြီးတွေလည်းလူကြီးလိုက်နဲ့ရလို့ရှိရင်ဝန်တာတာပဲလုံးကြတဲ့ငွေ ရအောင်လည်းအားထုတ်ရလိုက်ဝန်တာတာရွှေစရင်သာဝန်တာတာပေါ့လည်းဝလက်စားရဏဖူရနေကြလို့ရှိရင်ဝန်တာတာပဲအဲဒီလိုရရလည်းဝလက်စားရဆင်းမှုအချင်းရွယ်တွေမှာဗရီရောနှောင်းတို့လက်ကောက်တို့စားရခြင်းပေါ့လက်စွပ်တို့ဒါတွေရလာလို့ရှိရင်ဝန်တာတာပဲဘုရားနာရရလည်းဝန်တာတယ်အဲဒီလို ဝမ်းမြေဝမ်းသာဖြစ်စေတာတော့ကြောင့်လည်းယရနာဝိခေါ်သည်ဝမ်းမြေဝမ်းသာမဖြစ်စေတဲ့ဥစ္စာတွေကတော့ယရနာမဟုတ်ဘူးအဲလူကြီးကဲဒုတ်ချောင်းတို့ညက်တို့အမိုက်တို့အဝတ်စုပ်တို့ဒါတွေကတော့ဘယ်ယရနာဟုတ်မလဲဘာမှဒါတွေရလို့ရှိရင်လာပေးလို့ရှိရင်ဘယ်သူမှလည်းမခံနိုင်ဘူးအကယ်၍ကိုကိုနေရာလာပြီးတော့ဒီလိုတယောက်ကချတာလို့ရှိရင်ဒါတွေရှင်းရလင်းရတာနဲ့ဒုက္ခတော့ရောက်ရအောင်လို့ဝန်မသာရတယ် အဲဖိုးရံတွေကတော့ကိုရတော့ရှင်ဝန်ပါရနာရယရနာဝိခေါ်သည်စိတ်ဒီကတမဲခင်းစအတုလဒုလဘဒသနာနောမတတပရိဘောဂရတနာတိပါဥစတိယရနာဤအနေနဲ့ဒါရဆရာကြီးအခွင့်ရတယ်စိတ်ဒီကတအလေးနဲ့လည်းကြွတယ်ယရနာဆိုရင်လေးနဲ့ကြွတယ်ခုဖိုးတန်တဲ့ပစ္စည်းတွေလေးနဲ့ကြွတာပဲမပြောင်းမပြောင်းသိရဆဲရတယ်ဒီလိုသိသေးရင်လည်း ကြောက်ခြင်းနဲ့ကြောက်သွားတာပဲပြည့်ခြင်းနဲ့ပြည့်သွားတာဒါလည်းဒါဒီစိတ်ရအဲကြောင့်လေးနဲ့ပြုရတဲ့ဥစ္စာယရနာခေါ်တဲ့မဲကဘုဒ္ဓနဲ့ဘုဒ္ဓမှာယရနာခေါ်တယ်ဘုဒ္ဓယရနာမဟုတ်ဘူးအတုလံအတူမရှိတဲ့ဥစ္စာကတော့ဒါကတော့အတူမရှိတာကတော့စัจ जा မင်းတို့အဲဒီလိုမနာထူးကြတဲ့ဥစ္စာတွေမှအတူမရှိပါဘူးရွှေတွေငွေတွေကတော့အတူရှိနေတယ်ဒါတွေကတော့ဒါတွေယရနာတော့ခေါ်ရတာပါလား အဲစัจ जा မင်းစัจ जा ယရနာတော့ဒါတွေကတော့အတူမရှိဘူးပြီးတော့ဘုရားယရနာတရားယရနာဒါတွေကအတူမရှိဘူးဒုံနာရတနာမြတ်တွေ့ရခဲ့တယ်ရခဲ့တယ်ဆိုရင်လည်းပြီးတာပါပဲရခဲ့တယ်မြင်တွေ့ရုံမခဲရင်လည်းအဲ့ဒါကလည်းစัจ जा ယရနာတော့ကိုဆိုလိုတယ်အဲစัจ जा မင်းနဲ့စัจ जा ယရနာတော့ဆိုတာအခုတော့စာအုပ်တွေရှိတာပဲမြင်မြင်တွေ့ရမယ်ရှားကြပါလိမ့်မယ်နော် မိရာဆက်ကြမင်းရဲ့တောင်းဆောင်ပြည့်တဲ့ယန္တနာတွေဆင်းရဲနာမြင်းရဲနာဒါမျိုးတွေကလည်းပဲရခဲ့တာသူရှိတဲ့ဆင်းရဲမြင်းတွေကတော့ရှိပါတယ်ဟိုကိုဆင်းရဲမြင်းတွေတော့သူကဆင်းတာမမြင်ဘူးမြင်မြင်ုံမျှပဲမြင်ရခဲ့ကိုယ်ဝင်ရဖို့ဆိုတာသာပြီးတော့ခင်းတာပဲအဲဒီလိုဥစ္စာယန္တနာကောတဲ့အနောမတတပရိဘောဂ မယုံညံ့တဲ့ပုဂ္ဂိုလ်မြင့်မြတ်တဲ့ပုဂ္ဂိုလ်လို့ဆိုလိုပါတယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဘုံကကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့အသုံးဆောင်ဖြစ်တယ်ယရနာဆိုဘုံကကြီးမားတဲ့ပုဂ္ဂိုလ်တွေမှာသုံးဆောင်နိုင်တာစัจ जा မင်းသုံးတဲ့ယရနာတွေကစัจ जा မင်းမှာသုံးဆောင်နေတဲ့ပြည့်ပုဂ္ဂိုလ်တွေဘယ်သူမှမသုံးဆောင်နိုင်ဘူးအခုရှိကြတဲ့ဆွေတို့ငွေတို့ဆိုတာတွေလည်းဒီလိုပဲရှင်းဝင်ရှိကရှိတဲ့ပုဂ္ဂိုလ်တွေမှသုံးဆောင်နိုင်တယ်အဲရှင်းဝင်ရှိကရှိတဲ့ပုဂ္ဂိုလ်တွေလည်းထဲမှာရှိတယ်တဲ့ဥစ္စာတွေကအားကြောင့် ယရဏလို့ခေါ်ရတယ်အဲ့ဒီထဲမှာဗုဒ္ဓဘုရားယရဏဓမ္မတရားယရဏဘာငါဘာငါယရဏတွေဆိုတာကတော့အမြတ်ဆုံးနေပဲမြတ်တဲ့ဝါနဲ့ရှင်ပီတိကိုဖြစ်စေတတ်တဲ့နေရာမှာပထမတန်းပဲဘုရားကုံတရားကုံအကြောင်းသိတဲ့ပုဂ္ဂိုလ်တွေကဘုရားတရားအာရုံပြုလို့ပေါ့မဝနိုင်အမနာကိုပီတိဖြစ်စေရတယ်ဒါကြောင့်နာရဝိတ္တိကြီးများ ဘုရားပွင့်တော်မူတယ်ဆိုတာကြားရတာနဲ့ပိဋိတွေဖြစ်ပြီးတော့ခါတယ်မိတ်သွားတော့อืมအဲဒါနှစ်ခါသုံးခါစပြီးတော့မြင်ရတယ်အဲဒီတော့ပိဋိတွေကအလွန်ကဲဖြစ်ဒါတော့အလေးနဲ့ပြောတာလည်းပြောစရာမရှိဘူးအတုမရှိဘူးဆိုတာလည်းပဲဒီစัจ jamin နေမှာစัจ jamin စัจ jamin ညင်တို့အတူအတူရင်းဖြစ်မယ်ဆိုဖြစ်နိုင်နေတယ်အဲဘုရားယရဏဘုရားယရဏတွေရတယ် မဖြစ်နိုင်ဘူးတဲ့မရှိနိုင်ဘူးဘုရားယတနာတွေကတော့ဒီကြိမ်နဲ့ဖြစ်ကုန်မဖြစ်နိုင်ဘူးဘုရားတဆူတဆူကကနာပွန်ခဲ့တာဘုရားတဆူတဆူဖူးမြင်ရဖို့လေခရင်နဲ့လောကဘုရားယတနာတွေကိုဘုရားရှိတဲ့ပုဂ္ဂိုလ်တွေဒါသုံးဆောင်ရတယ်လို့ပဲဘုရားတရားသံဃာယတနာသုံးပါးကိုရတဲ့ပုဂ္ဂိုလ်တွေဟာဘုရားရှိလို့မှားရမယ်ပုဂ္ဂိုလ်ကိုသိပြီးသင်မပေးကြနိုင်လို့ဆိုတာ ဘုရားစီဘုရားမန်တရားစီတရားမန်သံဃာစီသံဃာမှာပုဂ္ဂိုလ်နေရတာဘုံကံရှိလို့ရှိကရှိတဲ့ပုဂ္ဂိုလ်တွေမှာပုဂ္ဂိုလ်ရတာအများကြီးနေတာမဟုတ်ဘူးရှိတော်ကနှစ်ပေါင်း2500အဲ2500နှစ်ပေါင်း2000 2000လောက်စီက1500လောက်စီကဆိုတော့အိန္ဒိယနိုင်ငံမှာရှိတော်ကဘုရားသာသနာတွေထွန်းကားနေတဲ့နေရာတွေပဲတရားနဲ့တရားနဲ့သံဃာနဲ့ သူတော်ကောင်းတွေနားကိုထွန်းကားတဲ့နေရာလေးအဲ့ဒါတွေတဖြည်းဖြည်းသာသနာကွယ်သွားတာအခုမရှိတော့ဘူးအခုရှိတဲ့ညာတန်ဃာတွေဆိုတာကဒီဘဝသွားနေတာနည်းနည်းပါးပါးရှိဗမာပြည်ကလည်းနည်းနည်းပါးပါးရှိယူရီးယားသွားနေတာနည်းနည်းပါးပါးရှိမပြောပါတော့ပါဘူးသူကအင်းဒါအခုဘုရားသာသနာထွန်းကားပြီးတော့နေတဲ့နေရာဘုရားစီဘုရားမှာတရားစီတရားမှာသံဃာစီသံဃာမှာနေတယ် ကိုယ်ပဲနေရတာတာမာကုလို့မဟုတ်ဘူးတဲ့ထူးခြားတဲ့ကုသိုလ်ရှိလို့ဒီတော့မိမိတို့ဘုရားတရားတန်ခါကိုယ်ပဲနေရတာဝန်တာပြန်အမှန်ကောင်းတယ်ဒါလည်းပဲသာသနာဗမာပြည်မှာလည်းပဲဒီတိုင်းကြီးတော့နေမှာမဟုတ်ဘယ်တော့ကွယ်မလဲမသိဘူးမကွယ်ဘူးမပြောနိုင်ဘူးဆိုတာအဲကွယ်သားလို့ရှိရင်တော့ဒီပုဂ္ဂိုလ်တွေတရားတရားတန်ခါရနာသုံးမှမကိုယ်ဝယ်ရဘာဖြစ်လို့လဲဆိုတော့မထိုက်တန်လို့ အဖိုးရမစ္စည်းယရနာတွေမထိုက်တန်တဲ့ပုဂ္ဂိုလ်တွေမသုံးဆောင်ရတယ်လို့ပဲဘုရားတရားနာယရနာအဖိုးရတွေမကိုးကွယ်ရနိုင်တဲ့ပုဂ္ဂိုလ်ရကိုးကွယ်ရအောင်လို့ဘုံကံမပြည့်စုံလို့တဲ့ဒါကြောင့်မို့သာသနာတွေကကွယ်ကွယ်သွားတယ်အခုလူပြည်လောကမှာလည်းလောကယရနာရဲ့ရှိနတ်ပြည်လောကမှာလည်းရှိရှိရဂလုံးတို့ဘာလို့ငကားတို့ဆိုတာတွေကဇာတဲ့တွေရနေရှိဘူးတော့မတင်ကြအောင်อืม ငကားကတော့ငူရီဆိုတော့ငူရီတော့ရှိနေတာအဲဒီငူရီကချိုးကငကားလေးဖုတ်ချင်လဲဟုတ်မှာဇန်နီဘာထဲမှာချိုးရိုးရိုးမူတော့လိုက်ရိုက်တယ်ဒီဝါစာလည်းရှိတယ်နောက်တော့ငကားချင်းလည်းရိုးရိုးမူမဟုတ်အဲဒီတော့ရိုးရိုးမူရဲ့သူကသိထူတာမဟုတ်အဲဒီမှာလည်းငကားကြီးကလုံးကြီးမှာလည်းဖိုးတာတွေရှိနတ်ပြည်လောကတွေမှာလည်းဖိုးတာယရနာတွေရှိရဲ့နာနောသမတိတရားကတိနာ သရဂတိနာမြတ်စွာဘုရားနှင့်တမန်တူမြတော်တံယရဏံထိုသောယရနာတိနာနောအာတိမရှိတာတိနာနောအာတိနာနဲ့ပြီးရင်နောထရရထည့်ထားလို့ဒါကအဝါဒဝနာပဲမရှိသေးတာဒီဧကမရှိအဲတန်တာတိကလားဆိုမရှိဘူးတဲ့အဲလူကြီးလောကနတ်ကြီးလောက အလုံးလောကမှာရှိတဲ့လောကီယရနာတွေဒါလောက်ပဲဘုရားနဲ့ဆိုသေးကမူတဲ့ဘုရားယရနာဘုရားယရနာနဲ့တူတဲ့ယရနာဟာမရှိပါဘူးဘုရားယရနာအများဆုံးပဲယံကိစီဝေတံဣဒဝါဟုရဝါသကေတုဝါယာရတနာပဏိတံဣဒဝါဤလူပြည်လောက၌၎င်း ဥရံဝါနဂါကလုံးစားရှိသောတဘာသောလောက၌၎င်းတကယ်သူဝါအနာပြေတော်၌၎င်းပဏိတံမြတ်သောယံရတနာဖြင့်ဘုဒ္ဓမာရိဥသောအပ်သောယရနာသည်အတ္တိရှိ၏ဒါရာဂတိနာမြတ်စွာဘုရားနှင့်ဒါရာဂတိနာစေတရားတို့နှင့်အလားအတူဖြစ်တော်မူသောမြတ်စွာဘုရားနှင့်တမန်တူမြတ်သော တာရဏထုသောယရဏသည်နာနောအဋ္ဌိမရှိပြီသာသည်ဘုရားယရဏနဲ့တူရယရဏမရှိပါဘူးတဲ့ဗုဒ္ဓသစ္စာလေးပါးတရားတွေကိုကိုယ်တိုင်မှားသွားပြီးတော်မူသောဘုရားအရဟံလူနာမြမတတ္တဝါပေါင်း၏ပူဇော်သူခန္ဓာမူတိုင်းသောမြတ်စွာဘုရားအရဟံလောဘဒေါသမောဟစသဖြင့်ကိလေသာညစ်ကြေးတို့မှာကင်းဝေးစေရမူသောမြတ်စွာဘုရားသတိဖြင့် ဂုဏ်တော်9ပါးဂုဏ်တော်10ပါးအနန္တဂုဏ်တော်နဲ့ပြည့်စုံတဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားလောက်မြင့်မြတ်တဲ့ယရနာဆိုတာမရှိဘူးဘုရားယရနာအများဆုံးနဲ့ဒီဘုရားယရနာအများဆုံးတို့ကိုယ်ဝေရတာပဲအောင်ဒီဝန်သားကြသိကောင်းတယ်ဝန်သားလည်းပီတိဖြစ်ရင်အဲဒီဝန်သားကလည်းရှုလိုက်ဝိပဿနာဖြစ်တယ်ဝန်သားလည်းဝန်သားလည်းမြင်ကြတယ်ဝန်သားသာတွေတက်ဆိုတော့မမြင်ဘူး ဣဒံမိဗုဒ္ဓေရတနာပဏိတံနေဒေနာသစ္စေနာတောတိဟောတုဒါအဲဒီဘုရားရတနာအမြတ်ဆုံးဖော်ပြပြီးတော့သစ္စာစကားဖြင့်ဝေသာလီဒီပတိသားတွေသိရမယ်သိအောင်လို့သစ္စာမူတယ်အခုတော့အခုဒီတရားကြားနာနေတဲ့ပုဂ္ဂိုလ်တွေအတွက်ကြီးစုပြီးတော့ညီရတော့အနဲ့ပေးရမှာ ဝေဒာလီတရားတွေကမရှိပါဘူးဝေဒာလီမြို့တောင်မှဒီနေ့ကျရရှိတာမဟုတ်တော့ပါဘူးတော့အခုလောလောဆယ်တရားနာနေတဲ့ပုဂ္ဂိုလ်တွေဟောငါကောရာကနေပြီးတော့နားထောင်ပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေအကုန်လုံးတွေ့ကြည့်စုပြီးတော့သစ္စာပြုရမှာဣဒံမိဗုဒ္ဓေရတနံပဏိတံဣတိနာသစေနာသောတိဟောတုဣဒံမိဗုဒ္ဓေရတနံ ဤဖျားရီဟူသောယရနာတိပိပဏိတံမွန်မြလာပါပဲ။နော်ဖျားယရနာကတရားယရနာသံဃာယရနာတွေရှိသေးလို့ပြီးကြရငဲ့။ဤဓာပိရတနာဤယရနာတိပိတဲ့ဒီယရနာဟာလည်းပဲဗုဒ္ဓယရနာဗုဒ္ဓကတော့မင်္ဂရဘုရားရှိရမှာပါပဲ။ရတနာကတော့နှပုံးနေဒီတိုင်းနေရမှာအဲဗုဒ္ဓရတနာရှိဖို့ဗုဒ္ဓ ပါဠိနည်းအားဖြင့်ပထမသီဝိပါဒဩပြုတာလည်းရှိတယ်အေးလည်းတစ်ခါတစ်ခါပြုထားတယ်သူကသေအာယနေသေဝိဒဝေစရည်ဖြင့်အဲဒီလိုပါတယ်ရှိတယ်အဲဇီဝေတတမေတို့ဒုက္ခေဒုက္ခေဇီဝေတတမေတို့ဒီလိုဧကရဏတွေလည်းရှိတယ်ဟိုကထာဝတ္ထုထဲမှာဧကရဏတွေအများကြီးရှိတယ်မှာနာဟိဝဝတ္တဝေတို့အများကြီးရှိတယ်ကောအဲဈာမိဝဒနာဈာနာဝဒနာငုံငဲ့တယ်ဘုဒ္ဓောကတော့ ဒီကနာဘုရားဘုရားကြီးကတော့မိသားမိရတနာဣရတနာဒီလီတဲ့နောက်ဆုံးမဲ့ဓမ္မယတနာမင်္ဂယတနာတွေနဲ့ပြီးတော့ဣဒံမိဘုဒ္ဓယရတနံဤမြတ်စွာဘုရားကြီးဟူသောယရနာတိလင်းမဏိတံမွန်မြတ်လာပါပေ၏မဏိတံအမွန်မြတ်ဆုံးဖြစ်ပါပေ၏ဣဒနာသေနာဤမင်္ဂလာသောသစ္စာစကားအကြောင်း ဤမေတံသပုရိသနာဤပရိတရားတော်ကိုနာကြားနေကြတော့သူတော်ကောင်းပေါင်းတော်အားသူ့တိဘေးရန်အန္တရာယ်ကင်းစင်၍ကောင်းခြင်းမင်္ဂလာပေါင်းမီဟောတုဖြစ်ပါစေတည်းရားယရဏပြီးတော့တရားယရဏဒုတိယပေါ့ အဲဒါဆင်းအာနန္ဒာသဘိနဲ့သဘိထဲမှာပရိရေနဲ့အဲပရိရေနဲ့အဲဒါရွတ်ရွတ်ပြီးတော့ပရိရေနဲ့ဖျားဖျားတော်ရဲမှာလူမမာတွေကတခါတည်းဟိုတင်းတွေကမကောင်းဆိုးရတဲ့ပုပ္ပနေတာလူမမာတွေဆိုတော့ဒါတွေထွက်ပြေးကြတော့ခါတဲ့ကျမ်းမာကြီးတွေရပြီးတော့လိုက်ရကြဆိုတာကိုသူတွေအကုန်လုံးကလည်းပရိရေနဲ့ခါတဲ့သူကဆောက်ဖက်ဖြန့်ပေးအဲဒါလိုလုပ်ကြလို့ဆိုတော့ ခယံဝိရာဂံအမတံပဏိတံယရိဇာကတကြမုနိတမဟိတောအနာအတိနာဓမေနသမတိကိဉ္စီဣဒာမိဓမ္မေရတနာပဏိတံဣဒေနာသစ္စေနာတုတိဟောတုခယံဝိရာဂံအမတံပဏိတံယရိဇာကတကြမုနိတမဟိတော နာတိနာရမေနာသမာတိကိစီဣဟံပိဓမ္မေရတနာပဏိတံဣဒိနာသစ္စေနာရောတိဟောတုခယံဇာရသရှိသောကိလေသာပေါင်းတို့၏ကုံရလည်းဖြစ်သောနိဗ္ဗာန်ဇာရသာလည်းကိလေသာတွေကုန်တယ်ဆင်းရဲခါစဉ်ကုန်တာပါနိဗ္ဗာန်တရားကိုသိမြင်ပြီးကစပြီးတော့ ကိလေသာတွေကုန်သွားတယ်ဆိုယောဂီပုဂ္ဂိုလ်တွေတရားထုတ်နေကြအမြင်နဲ့ကြားတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနဲ့ရှုမှတ်ဝိပဿနာဉာဏ်နဲ့ယဉ်တဲ့သင်္ခါရုပ္ပခဉာဏ်အကျင့်တာပြည့်စုံတဲ့အခါကာလကျတော့ဖြစ်ပြတဲ့ယုံနာတွေကင်းငိမ့်တဲ့နိဗ္ဗာန်ဆိုတာတွေ့ရယုံနာသင်္ခါရတွေယူပြတယ်လို့ပြောက်သွားအဲ့ဒီမှာရောက်အဲ့ဒီနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ရောက်သွားလို့ရှိရင်ဒါကစိုက်တော့ကိလေသာတွေကင်းတယ်တဲ့သောတာပတ္တိမဲ့ဆိုရင်လည်းသောတာပတ္တိမဲ့နဲ့ဆိုင်တဲ့ သက္ကာရဒိဋ္ဌိဝိသိကိစ္စနဲ့မြင်မြတဲ့အကုသိုလ်တွေကင်းတယ်ပယ်လာကြောင့်ဖြစ်တဲ့ຢာကတွေဒေါသတွေမောဟတွေကင်းသွားတယ်အဘတမေရောက်တဲ့ခါကျတော့အဲဒီຢာကဒေါသမောဟတွေအကုန်လုံးကင်းခယံရာဂသောကိလေသာတို့ဤကုံရာဖြစ်သောဝိရာဂံတမေမူရာဂဤကင်းရာဖြစ်သောကိလေသာကုံနေဆိုရာဂလည်းတမေမူရာဂလည်းကင်းတာပါပဲ။ အမတံသိခြင်းကင်းတော်အဲ့ဒီနိဗ္ဗာန်တရားသူ့ဘဝလည်းသိခြင်းရှိပြခြင်းမရှိဘူးတဲ့ယုံနာသင်္ခါရဆင်းရဲတဲ့ကိလေသာဆင်းရဲတဲ့ငြိမ့်တော်တဲ့ဘောကိုငြိမ့်တော်တာကပြည့်လို့ဖြစ်တော်ငြိမ့်တာငြိမ့်တာပဲယုံနာသင်္ခါရတွေမဖြစ်ပေါ်ပဲနဲ့ငြိမ့်တော်တယ်တဲ့ဉာဏပုဂ္ဂိုလ်ပြိဋိနိဗ္ဗာန်ဆန်တဲ့အခါဘဝတိယုံနာခန္ဓာတွေမဖြစ်ဘဲနဲ့တခါတည်းငြိမ့်တယ်အဲ့ဒါက ပြက်เสียမရှိဘူးမသေးမပြက်တဲ့သဘောပဲငြိမ့်တယ်ဆိုတာကသိသိပြက်ခြင်းမရှိဘူးဒါကမဟုတ်အဲဒီနိဗ္ဗာန်တရားသိတဲ့ပုဂ္ဂိုလ်တွေလည်းမသေးမပြက်ဘူးတဲ့သိချင်းပြက်ခြင်းကင်းတယ်နိဗ္ဗာန်ရောက်သွားလို့ရှိရင်မသေးရတော့ဘူးအဲမအိုရတော့ဘူးမနာရတော့ဘူးဆင်းရဲခါပင်ကုန်ငြိမ့်တယ်အဲဒီနိဗ္ဗာန်တရားရဲ့ကုန်တယ်မနာကောင်းတယ်အကောင်းဆုံးပါပဲဘုရားသာသနာတော်မှာအကောင်းဆုံးတရားပဲ ဒီကောင်းဆုံးတရားကိုသိရအောင်လို့ပဲဘုရားတွေဖွင့်ရတယ်။အဲဆိုဘုရားတွေဟောထားတဲ့အတိုင်းနဲ့တရားတွေသိရတာဒီကောင်းဆုံးနိဗ္ဗာန်တရားတွေ့အောင်လို့အားထုတ်ကြရတယ်။ခယံရာဂသာတိလေကာရောဟိကုံရဖြစ်သောဝိရာဂံတတ်မဲ့မှုရာဂရောဟိကင်းရဖြစ်သောအမတံသိဟိကင်းရဖြစ်သောပဏိတာမြတ်လာသာသောယံကျင်နိဗ္ဗာန်တရားကိုသကြမူမီ။ဘာကိမင်းမျိုးမှဖြစ်တော်မူသောမြတ်စွာဘုရားသည် ကိစ္စကအတိကတော့ရလေပြီ။อืมသာသာရဘောရီမေယဗရာဇိတပြင်ထဲမှာထွက်ပြီးထိုင်နေရင်တရားနှလုံးသွင်းပြီးတော့ဒီနိဗ္ဗာန်တရားတွေ့ရဲ။ညာဟုယာမပုဝိနိဗ္ဗာန်ညာရတယ်။၎င်းညာမှာဒေဝသကုညာရတယ်။မနေ့မိုးမိုးလင်းတာနီးမနေ့ပိုင်းရကြတော့ဒိသသမုပ္ပါနှလုံးသွင်းပြီးတော့အဲ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 အဲပြုရင်အထုံးမှုသင်္ခါရရှိတယ်ဝိညာဉ်ဆွဲအာယုံသိတာလည်းစိတ်ရှိတယ်ဒီ၅မျိုးပဲမြင်ရင်လည်းဒီ၅မျိုးပဲကြားရင်လည်းဒီ၅မျိုးနားရင်စသဖြင့်တွေ့ထိရင်အကုန်လုံးဒီ၅မျိုးသောတရားတွေဖြစ်နေတာအဲဒီ၅မျိုးသောတရားတွေကိုပဲငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတ attva ပဲဒီလိုထင်ကြတယ်သမာဓိတွေကတော့ဥပါဒနဲ့ခန္ဓာ၅ပါးအပြည့်ကျုံလို့ရှိရင်ယုံနဲ့နာနှစ်ပါးပဲယုံနာနာယုံနာနှစ်ပါးကြီးအဲ့ဒါတွေရဲ့အဖြစ်အပျက်ကို တရားလောင်းတော်ကရှုတယ်အခုရှုတဲ့ပုံကိုယ်တွေရှုတယ်လို့ဖြစ်ရမှာပါပဲဘုရားမှာထူတာကတော့အသိဉာဏ်ကျေဝန်းတယ်မသိနိုင်တော့မရှိဘူးအဲ့ဒါထူးတယ်အဲပစ္စကညာအချင်းလည်းပဲကျေဝန်းတယ်အနုမာနညာအချင်းလည်းကျွမ်းမရှိဘူးပဲကျေဝန်းတယ်ပြည့်စုံတယ်ဘာမှယုံမသားများမရှိဖြစ်ကြမရှိဘူးအခုပုဂ္ဂိုလ်တွေကတော့တော်ယုံဖို့လေကိုယ်ပါရမီများတွေက အပညာပြောလဲတော်ရုံပဲပြောလဲတော်ရှင်းပါတယ်အခုပုဂ္ဂိုလ်တွေကဝါရောအဲမြင်နေကြတဲ့ဓဝါ၆ပါးကဖြစ်ပေါ်နေတဲ့ဥပါဒနာခန္ဓာ၅ပါးယုံနာ၅ပါးတို့အဖြစ်အပျက်ကိုယူပြီးတော့ဥပါဒနာညာစဉ်တိုင်းတည်းပဲသောတာပတိမေဖို့ရောက်နောက်သရဏိမေဖို့ရောက်အနာယိမေဖို့ရောက်အရဟတမေဖို့ဖြင့်နိဗ္ဗာန်မှာမြတ်စွာဘုရားတွေ့မြင်သွားခဲ့ပြီ။ဣရိဇာကပစ္စယမုနိသမာဟိတော့ စัจ जा မုနိတာဆိုမင်းမြတ်ဖြစ်တော်မူသောဘောရဏမြတ်စွာဘုရားသည်သမာဟိတော်ကြည်ကြည်တော်သင်လွန်ရှိတော်မူသည်ဖြစ်၍ဉာဏ်ချင်းနိဗ္ဗာန်ကိုဣဇရာတိကတော်ကြတော်မူလေသည်အဲသမာဟိတော်ကြည်ကြည်တဲ့စိတ်လွန်ရှိတော်သမာဟိသမာဓိနဲ့ပြည့်စုံပြီးတော့ကြာတော်မူတယ်အဲ့ဒါလေးလည်းရေးကြည့်တယ်မဲ့ဖို့နိဗ္ဗာန်တရားတွေဖြစ်တယ်ဆိုတော့သမာဓိဖြစ်မှသမာဓိရှိမှဖြစ်တာ သမာဓိမရှိဘဲနဲ့ဖြစ်တာမဟုတ်ဘူးတချို့ကအာယုတ်တရားနာတရားတွေဒီလိုသိပြီးတာပါပဲဖြစ်ပြနေတာတွေအနိစ္စဒုက္ခအနတ္တတွေသိပြီးတာပဲတရားအထုတ်ကြမလို့ပါကြွပြောတယ်အဲ့ဒါကသူတို့အတွက်တော့မလို့ဟုတ်တယ်သူတို့လည်းပဲဘာမှသိတာမဟုတ်ဘူးဘာမှဖြစ်တာမဟုတ်သူတို့မှမလို့အမှန်ကတော့လိုတယ်သမာဓိဖြစ်ပေါ်လိုတယ်တန်းနိုင်လို့ရှိရင်ဇံရတယ်သမဇံဒုတိယဇံတတိယဇံသုတ္တဇံအာဂမနဇာရဏဇံဝိညာဉ်ဇာရဏဇံအကိညာရဏဇံ ညဝပညာနာပညာရဏသမာဘ7ပါးအဲဒီမှာဉာဏ်ဉာဏ်သမာဘ9ပါးရှိတယ်အဲဒီသာသနာ့ဘာတွေရရင်ကိုကောင်းတယ်မြတ်စွာဘုရားသာသနာ့ဘာတွေရပြီမှအဲဒီသမာဓိနဲ့တက်တာသာသနာ့ဘာမရလို့ရှိရင်လည်းဥစ္စာရသမာဓိနဲ့ညီမျှတဲ့ဝိပဿနာခဏိကသမာဓိပြည့်စုံရမယ်အခုဇာရအောင်အထုပ်ဖို့အချိန်ကားမရှိတော့ဝိပဿနာအစပြီးတော့ရှုရတယ်ဝိပဿနာအစရှုတယ်ဆိုတော့ဒါလေးပါးအစရှုရတာပဲ ဒါလေးပါးထဲမှာလည်းဝါယောဓာတ်ကသင်ကြားလို့ဝါယောဓာတ်ကိုရှိပုံလေးကိုသတိပ္ပာမှာလည်းပြထားပါတယ်။ကိသံတော်ဝါသွားသည်ရှိတော်လည်းကိသမိတိသွားသည်ဟူ၍ပဇာနာတိပြီးစသည်။သွားစဉ်မှာသင်ကြားတဲ့တောင်းနှင်းလှုပ်ရှားမှုဝါယောဓာတ်တွေဒါတွေရှိရတာကိုပထမဒီလိုပဲရှိရတယ်။အဲစာရွက်တွေကဟာတွေကဘုဒ္ဓတာကြွယ်ဝပြီးရေးထားတာလေအဲ့ဒါတွေနဲ့လိုက်တချို့ကဆင်ញင်ရုံနဲ့ပြီးတယ်မှပဲဆင်ញင်တယ်။ အဲ့ဒါကိုယ်ပိုင်ညာမဟုတ်ဘူးဒါကတော့ငှားတယ်ပဲကိုယ်တိုင်သိတာမဟုတ်အဲမြင်နေဆိုလို့ရှိရင်မျက်စိကလည်းရှိတော့အစင်းကလည်းရှိလို့နှလုံးသွင်းမှုကအယောင်လင်းကလည်းရှိလို့နှလုံးသွင်းမှုကလည်းရှိတယ်မြင်မှုဖြစ်ပြီးဒါကသာပေတွေကလည်းဘုသူရနဲ့ဆင်းရဲတာကိုမြင်တိုင်းမြင်တိုင်းပဲသိနေမှာလို့ပြောတာမြင်တိုင်းမြင်တိုင်းဒီလိုဆင်းရဲတော့မမြင်ပါဘူးမျက်စိကလည်းရှိလို့ဆိုပြီးပုံမှန်မြင်တာတွေကိုဒီမောအများကြီးဖြစ်သွားတယ်အစင်းကလည်းရှိလို့ဆိုစဉ်းစားတော့ဒီတော့မြင်တာတွေအများကြီးဖြစ်သွားပြီသူစား ကအလင်းရောင်ကလည်းရှိလို့နှလုံးသွင်းမှုကလည်းရှိလို့ဟာဟိုမှာအမြင်ပေါင်းလို့လင်းကားကြောက်တဲ့တရားမကပါရှိသွားရဲ့ဒီမှာမြင်ပြီးလို့ဆိုတော့အဲ့ဒီခိုက်တာမြင်တာလေးကိုလည်းနှလုံးသွင်းမှနှလုံးသွင်းမိမှလို့စောစောကမြင်တာအကြောင်းပြုပြီးတော့သူဆင်းရဲနေတာအဲ့ဒီခိုက်တာမြင်တာလေးသူရှိချင်မှရှိမိမှာအဲ့ဒီပုံနဲ့ရှိလို့ကတော့မဖြစ်ပါဘူးသမာဓိလည်းမဖြစ်ဘူးညာလည်းမဖြစ်ဘူးအကျိုးတရားတွေကြရှိရခဲ့တာပေါ့အကျိုးရကြလို့ရှိရင်အကျိုးရခဲ့ပါလေ မနောတော်ရနဲ့ပြစ်ပြီးတော့နေတဲ့သဘောတရားတွေဟာအဲဒီအကြောင်းတရား၄ပါးနဲ့ဆိုလို့ရှိရင်မနောဆိုတဲ့ခွင်ကလည်းရှိလို့ဒါဇာရရတဲ့ခွင်ကိုလည်းမြင်ရတာကိုတွေ့ရတယ်လည်းမဟုတ်မနောဆိုတဲ့ခွင်ကလည်းရှိလို့သဘောအာယုံဓမ္မယုံကလည်းထင်လို့ဒီတော့အဲနှလုံးသွင်းမှုကလည်းရှိလို့အဲအဲဒီသဘောအာယုံကိုသိသွားပြီ ကိုယ်တိုင်နဲ့သိကိုခဲတာပေါ့စိတ်ကူးရများမြန်ပါပြီနဲ့ဘယ်မှရှုလို့မဖြစ်ဘူးအခုမြင်ရင်မြင်တယ်မှကြားရင်ကြားတယ်မှဒါလေးဒူလိုလေးလောက်တာတည်းမှနားလဲရတာစိတ်ကူးရင်စိတ်ကူးရမှဆိုတာမှစိတ်ကူးတာတွေတော်တော်များများနောက်ကျမှမှတ်မိတာရှိတယ်ဓမ္မစသည်ရှုခါသာသမာဓိမြရသေးတော့အဲ့ဒီလိုပါပဲနောက်ကျနေတာဟောတော့စိတ်ကူးတွေတော်တော်ကြာမှမေ့နေပါပြီမှတ်လိုက်ကြမေ့နေတယ်မှတ်လိုက်ကြဒီလိုဖြစ်နေတာနောက်ကျတော့သမာဓိရအားကောင်းလာတဲ့ခါကျတော့ စိတ်ကူးတွေချက်ချင်းသိတာပဲဘယ်ဟာမှမသိတာမရှိဘူးအကုန်လုံးသိတာဆောင်းနေပိန်နေထိုင်နေထိတဲ့မြင်လို့ရှိရင်မြင်နေကြလို့ရှိရင်ကြားတဲ့အဲလက်တွေပါလှုပ်ရှင်လှုပ်ရှင်နဲ့လှုပ်တဲ့စသည်အကုန်လုံးကြောက်ပြီးတော့သိတယ်သမာဓိရှိတာတော့အကုန်သိတယ်အဲသမာဓိကအရေးကြီးတယ်သမာဓိရမှယုံနာတရားတွေနဲ့သမာဓိရမှစိတ်တဝိသုဒ္ဓိဖြစ်တယ်စိတ်တဝိသုဒ္ဓိဖြစ်မှဒိဋ္ဌိဝိသုဒ္ဓိနာယုပိုင်းခြားနေတာအရေးကြီးတယ်အဲသမာဓိမရှိဘဲနဲ့တကယ်စဉ်းစားပြီးတော့သိတယ်ဆိုတာကတော့ ဒါကဘာဝနာတိမဟုတ်ဘူးစာသင်တဲ့ပုဂ္ဂိုလ်တွေသိတဲ့သုတမယအသိမျိုးပဲဒါတရားထုတ်လို့သိတာမဟုတ်ကိုယ်တိုင်သိတာမဟုတ်အတွေးသည်အဲမြတ်စွာဘုရားသိတာကသမာဓိတော့တည်ကြည်သောစိတ်နှလုံးရှိတော်မူသည်ဖြစ်၍ညာခြင်းနိဗ္ဗာန်ကိုပြစ်စကားအဓိကတော့ကြတော်မူလေပြီသမာဓိနဲ့ပြည့်စုံပြီးတော့ဝိပဿနာဉာဏ်နဲ့ဆင်နိုင်တဲ့ဥရိယဘုရားရှုပြီးဝိပဿနာဉာဏ်နဲ့ဆင်နိုင်တဲ့အာရဟတမေဖို့ဖြင့် နိဗ္ဗာန်ကိုသိသွားပြီရဲ့ဘယံဝိရာဂအမတ္တပဏိတံယရိဇာကသကြံလေသမာဟိတောနာတိနာရမေနာသမတိကိဉ္စီဒီနာရမေနာသောနိဗ္ဗာန်တရားနှင့်သမန်တူသောတရားကြီးသည်နာတိမရှိခြင်းနိဗ္ဗာန်နဲ့တူတဲ့ကောင်းမြတ်တဲ့တရားဆိုတာဘယ်မှာမရှိဘူးတဲ့အကောင်းဆုံးတရားပဲဧတေနာသစ္စေနာတို့တိဟောတု အဲ့ဒီနိဗ္ဗာန်ကိုပဲတွေ့အောင်လို့ကိုအားထုတ်ကြတယ်နိဗ္ဗာန်ကိုပထမဆုံးအောက်တိဆုံးသောတာပတိမေခွညာနဲ့တွေ့ရင်သောတာပန်ဖြစ်တယ်သောတာပန်ဖြစ်ပါရင်အပယ်လေးပါးမကြတော့ဘူးတဲ့အဲစေကပြုထားတဲ့အကုသကလည်းဘယ်လိုပဲရှိရှိပယ်လေးပါးမကြဘူးနောင်လည်းပဲပယ်လေးပါးကြတော့တဲ့အကုသကအနေနဲ့မပြုတော့ဘူးမရဟံကြနောက်နောက်ကြတော့လည်းပဲသူကအရဟံရဲ့ကိုယ်နေပါပါလေဦးမယ် အဲ့ဒီရောက်မလားမရောက်လားရောက်ပါလိမ့်မယ်ဒီမှာရောက်အောင်ဟောရအောင်ပါပြီးတာများလားပြီးအောင်ဟောရဣဒိနာပစ္စေနာဤမင်္ဂလာသစ္စာစကားကြောင့်ဤမေတံသဗ္ဗရိတနံဤပရိတရားတော်ကိုယူသေးစွာနာကြရနေကြသောသူတော်ကောင်းပေါင်းတို့အားသူဒီဘေးအန္တရာယ်ကင်း၍ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုစဉ်စဉ်မသွေဖြစ်ပါစေတည်း တရားကိုနဲ့နောက်တစ်ခုကယံဗုဒ္ဓဗဒပရိဝဏီသူစိန်သမာရိမာနန္တိကညမဟုသမာရိနာတိနာသမောနဝိသတိဣဒာမိဓမ္မေရတနာမဏိတံဣဒေနာသစ္စေနာတုတိဟောတုသာ အရဟတမေတမာရီကိုချီးကျူးထားတယ်ရဟတမေတမာရီလောက်ကောင်းတာမရှိဘူးတဲ့ရဟတမေတမာရီကချားမြမှာအကျိုးပေးတယ်တဲ့မပြီးရင်ဖို့ဘာမှအန္တရာယ်မရှိဘူးမပြီးဖို့ဖြစ်တာလည်းဘယ်သူမှမတားမြင်နိုင်ဘူးအဝိပါဒရှိတဲ့ပုဂ္ဂိုလ်တွေလည်းသောတာပတိမဲ့ဖြင့်နိဗ္ဗာန်မြင်သွားဆိုသောတာပတိကိုနောက်ကဆက်ပြီးဖြစ်တာပဲမင်းနဲ့ကိုယ်ကလည်းဖြစ်ပုံချင်းအတူတူပါနောက်တစ်ခါပြန်ရှုမှလို့ဖို့ရောက်တယ်ဆိုရင်ရှိရလို့ပါပဲယုံနာနဲ့ခန္ဓာမြင်ရဒီတိုင်းရောက်တာအတူတူပါအဲဒါကြောင့် အဲဒီမဲ့တမာရိယာအခြားမဲ့ချက်ချင်းအကျိုးပေးတာတဲ့ဒါဖြင့်ကုသိုလ်တွေလို့အချိန်ကာလဆိုင်နေဘူးတဲ့ဒိဋ္ဌဓမ္မမျက်မှောက်ကျိုးပေးတယ်ဆိုတော့မှတချို့ကရပိုင်းလောက်လည်းနောက်ကျနေကြတာတချို့ကလည်းပဲနာရီပိုင်းလောက်နောက်ကျနေတာမဟုတ်ချက်ချင်းမဟုတ်နာရီပိုင်းလောက်မဟုတ်တော့မှအဲမနေ့ပိုင်းလောက်အဲ9မိနစ်10မိနစ်စသည်အဲဒီလိုကြာမှကျိုးပေးတာအဲဒီအခု အရိယာမဲ့သမာဓိကတော့မဲ့ဖြစ်ပြီးတာနဲ့ဘုတစ်ဆယ်တည်းပဲကြားတယ်ဘာမှကိုမချဘူးသိစိတ်နဲ့နောက်စိတ်ပဲအဲဒါအဲဒီလိုထူကြတဲ့မဲ့သမာဓိအဲဒီမဲ့သမာဓိဖြင့်အဲဒီမဲ့သမာဓိမှန်ကန်တဲ့စကားကြောင့်လည်းချမ်းသာကောင်းကျိုးချမ်းသာမင်္ဂလာပေါင်းဖြစ်ပါစေလို့လက်စာပြုပါတဲ့ဒါကတော့တရားကုန်နေနည်းနည်းကြော်ရကြတယ်နောက်ဟောကြတယ်အများကြီးရှိတယ် ယေပုဂ္ဂလာသတ္တတံပဒသသတ္တရိဣတံယုဂာနိဟောတိတေတခိညသုတရသာဝကဧတေနုဒိဏနိမဟာပလာနိဣဒာမိသံဃေရတနာပဏိတံဧတေနာသစ္စေနာလူတိဟောတုပတံသူတော်ကောင်းတို့သည်ပတတာရှင်မောကောင်းသောအထရှိပါကောင်းသောရေပုဂ္ဂလာခြင်းပုဂ္ဂိုလ်တို့သည်တန်တိရှိကုန်၏ တော်ကောင်းတွေချီးမွမ်းအပ်တဲ့ပုဂ္ဂိုလ်၈ပါးတဲ့အရိယပုဂ္ဂိုလ်၈ပါးပါပဲငါပုဂ္ဂိုလ်၄ပါးပုဂ္ဂိုလ်၄ပါးဒါအတူတူပဲသွားရမယ်ေဘဝလာသတရံသတ္တသတ္တရိဣဒံယုဂာနိဟောတိသတ္တရိ၄ပါးကုန်သောဣဒံယုဂာနိဤအစုံတို့သည်ပုဂ္ဂိုလ်စုံတို့သည်ဟောတိဖြစ်ကုန်၏အစုံအားဖြင့်ဆိုရင်၄စုံပါပဲ၈ပါးအပြီးပြီးခွဲရင်၈ပါးအစုံဆိုရင်၄စုံ မဲ့ပုဂ္ဂိုလ်နဲ့ပုပုဂ္ဂိုလ်တစ်စုံတစ်စုံကသောတာပတ္တိမဲ့ရောက်သောတာပတ္တိကိုရောက်တော့တာမဲ့ပုဂ္ဂိုလ်နဲ့ပုပုဂ္ဂိုလ်တစ်စက်တည်းပဲမဲ့ပုဂ္ဂိုလ်ဆိုတာလေးအောင်စိတ်ကလေးတစ်စိတ်တည်းအော်ဖြစ်ဖြစ်တဲ့ယုံနာနဲ့ရှင်ရှင်နဲ့ပြုတ်ကနေဆိုယုံနာတခါတိုင်းနင်းနေနေပါကြောက်အဲ့ဒါစိတ်ကလေးတစ်ချိန်နဲ့ဘာမှမကြောက်ဘာမှမကြောက်ဘူးဒီရှုမှတ်တဲ့အသိစိတ်ကလေးတစ်ချိန်လောက်ပဲဆိုပါတော့အဲ့ဒါတော့မှမကြောက်ဘူးသူကနောက်ကဖိုးပါဆက်ပြီးတော့ဖြစ်သွားတာမင်းနဲ့ပုံနဲ့ကလည်းသဘောအချင်းအတူတူပဲ အဲမေခနာကအစိတ်ကလေးတစ်ချိန်နဲ့မေခနာရင်ချမ်းမဲ့မှာဖုကနာရောက်တော့ခိုပုဂ္ဂိုလ်ဖြစ်သွားသောတာပတိမေပုဂ္ဂိုလ်ဆိုတာမလားအဲသိဖို့ရခဲရင်နဲ့မေပုဂ္ဂိုလ်လူကျင်တန်းကျင်လို့ရှိရင်လူဖို့ခက်တယ်ဟိုတရားထုတ်နေတဲ့ပုဂ္ဂိုလ်မဲ့ရောက်တဲ့အချိန်နဲ့ကြိုက်ပြီးတော့တရားလူတာနဲ့ကြိုက်ဖို့ခဲရင်တာပေါ့သွားသူနေတဲ့ပုဂ္ဂိုလ်မဲ့မရောက်ပဲဖြစ်နေအောင်မှာမှာအနေရဖြစ်နေအောင်ပဲသွားတယ်မလုံးကြတဲ့တရားထုတ်တဲ့ပုဂ္ဂိုလ် မဲ့ပုဂ္ဂိုလ်သူရှင်သားနဲ့ပစ္စည်းတွေသွားလွန်တာလည်းဟောတရားကောင်းနေတော့မှတ်ပြဆောင်လို့ဆိုတာမဲ့မရောက်ပဲနေတယ်အဲတခုတော့ရှိပါရဲ့အဲ့ဒါတရားထုတ်တဲ့ဘုရားသူကသူထုတ်တယ်ဘုရားနေပြီးတော့တရားသူမမြင်ရမကြားပဲနဲ့နေရာနေပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးမှန်းပြီးတော့လူတဲ့အချိန်နဲ့ဟိုကမဲ့ရောက်တဲ့အချိန်နဲ့ကြိုက်လို့ရှင်တော့လည်းမဲ့ပုဂ္ဂိုလ်သူကဖြစ်မှာပေါ့လေခရင်ပါဘုဘကွာတော့ပုံရောက်ပြီးတော့ဒါကတော့သူနိုင်တယ်သူကဆုံးမတွေပါတယ်သွားလို့ရတာလည်းဒါကအဲသောတာပတိပုံရောက်ပြီးဒါမှမဟုတ် မရောက်ခင်အတွင်းသူကိုကိုကိုပဲဒါကတော့တစ်နှစ်လက်တည်တာနှစ်နှစ်လက်တည်တာတဘွားလုံးလက်တည်တာသူခန္ဓာဘွားတော်ကသူကတည်နေတာပဲသူကတော့ကြာပြီဘုပုဂ္ဂိုလ်ကတော့သိနေချောင်းအဲသောတာပတိမြတ်ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံနရာယိမြတ်ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံနာယိမြတ်ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံအရဟတမြတ်ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံအစုံအားဖြင့်၄စုံပဲဧတေတုဒိဋ္ဌာရိမဗရဏိဤအတိပိယခြင်း7ပါးအစုံအားဖြင့်၄စုံသော

ပါဠိကတော့စတရားရှိတယ်တက္ကရာဘောတရားလည်းဖွင့်တာဒိဋ္ဌံပုဂ္ဂိုလ်စေရနာကောင်းကောင်းနဲ့ကြိုးလို့ရှိရင်အဲစတရားဘောတရားကျုပ်ပြည့်ရဲ့လူပုဂ္ဂိုလ်အဲလူပုဂ္ဂိုလ်ဒုတိလပဲထောင်းတော့တဲ့လူပုဂ္ဂိုလ်ပြည့်လို့ရှိရင်ဘဝတစ်ထောင်သတ္တံကျိုးပြည့်သတ္တံဘဝတစ်ထောင်ကျိုးပြည့်တယ်အဲစေကောင်းနှလုံးသားရှိတဲ့သူတော်ကောင်းပုဂ္ဂိုလ်ပြည့်လို့ရှိရင် စာတသိန်းဘဝတသိန်းကျိုးပေးတယ်သာသနာကဆံရနေတဲ့ပုဂ္ဂိုလ်ပုထုဇဉ်ပုဂ္ဂိုလ်သူတော်လို့ရှိရင်ဘဝကလေးတသိန်းကျိုးပေးတယ်သောတာပတ္တိမဲ့ရအောင်လို့အားထုတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်သူတော်လို့ရှိရင်တော့အပင်ချေရအပင်မရမြင်မတတ်အောင်ကျိုးပေးတယ်အဲ့လိုကျိုးကြီးပုံကြီးကြတယ် အဲသောတာပတိမေရောင်အားထုတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တော့ဆိုရင်အနိကဆုံးဆိုရင်တော့သင်္ခါရုပ္ပခဏညာနဲ့ရောက်နေတဲ့ပုဂ္ဂိုလ်ပေါ်တယ်အခုဥပဒနာရှိနေတဲ့ပုဂ္ဂိုလ်တွေကကျောင်းရတရားပါမသိရဘဲနဲ့မှတ်ကလေးအကောင်းတာရှိတယ်။မတော်မယ်ဆိုပြီးစိတ်ဆက်ပြီးထိုင်ပြီးဖောင်းနေပိန်နေထိုင်နေကြည့်တယ်စတော့ပဲခြေရည်တည်ပေးတယ်တော့ကြတော့သူသွားတယ်ချိန်နဲ့ခါတော့မမှတ်မိတာမရှိဘူးမှတ်စရာအယုံလည်းမရှားရဘူး။ အဲဒီမှာသူကသူပေါ်သိရလဲသူကသူသိဖြစ်ဖြစ်တဲ့သဘောလေးပြင်းပြင်းပြင်းပြင်းနဲ့သူ့စိတ်နဲ့သူတို့ကညီတဲ့သိမ်ဝဲတဲ့တဏှာကြီးတော့အတွင်းမှာလည်းညောင်းတာပူတာနာတာကျင်တာကြဲခဲတာမရှိဘူးအမှတ်ပြတာလည်းမရှိဘူးခြားတော့စိတ်ထွက်တော့တာလည်းမရှိဘူးသူကသူ့မှာလည်းသူသွားစိတ်ရအချို့လည်းနှစ်နာရီလောက်လည်းကြာတာရှိတယ်သုံးနာရီလောက်လည်းကြာတာရှိတယ်အဲမင်္ဂလာဥပဒေကလည်းသိကောင်းတယ်သူ့စိတ်နဲ့သူသွားတယ်အဲဒါသောတာပတိမေရအောင်အထုတ်တဲ့ပုဂ္ဂိုလ်အနိကဆုံးလို့ပြောမှာပေါ့ ဟိုခဏပြောတယ်မဲ့ရောက်တာနေဟောထနာတာမီဥပဒနာလေးလည်းရှိတယ်အဲ့ဒါကတော့မကြောက်ဘူးဆိုတော့ခဏလေးသူပြောလို့ပြင်အဲ့ဒီငါတို့ကညာရောက်နေတဲ့ပုဂ္ဂိုလ်ကသောတာပတ္တိမဲ့ရောက်အထုတဲ့ပုဂ္ဂိုလ်ညီကအဲသောတာပတ္တိမဲ့တယ်ဖို့ဖို့ဖို့ရအထုတဲ့ပုဂ္ဂိုလ်ကခဏပြောရမဲ့မဲ့ရောက်နေတဲ့ပုဂ္ဂိုလ်ကတော့အနိကဆိုတာဒါပေမဲ့အဲ့ဒီဥစ္စာမလွယ်ဘူးကမဲ့ရောက်သေးခဏရတာတော့အများဆုံးပုဂ္ဂိုလ်ပါပဲသူ့လူကတော့ခရင် အဲဒီအောင်နှုတ်လာလို့ရှိရင်တော့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ပဲဆိုကြပါလေဥရိယပြညာနဲ့ဗင်္ဂညာနဲ့ရောက်နေတာပေါ့လေဒါတော့ဆိုရင်အဲဒီလည်းနှုတ်လာလို့ရှိရင်တော့ဝိပဿနာရှုပါတာပုဂ္ဂိုလ်တွေဟောယုံနာနေပါလေကိုယ်နေတဲ့ပုဂ္ဂိုလ်တွေအဲဒီအောင်ရောက်လာလို့ရှိရင်တော့อืมတမာရီတော့ဖြစ်နေတဲ့ပုဂ္ဂိုလ်တွေရှိတာပေါ့အဲဒီအောင်ရောက်လာလို့ရှိရင်သီလလောက်ပြည့်စုံနေတဲ့ပုဂ္ဂိုလ်တဲ့အဲဒီအောင်ရောက်လာလို့ရှိရင်တရဏဂုံတည်တဲ့ပုဂ္ဂိုလ်တယောက်သူကယူလာပါတယ်တရဏဂုံတည်တဲ့ပုဂ္ဂိုလ်တော့သောတာပတိကိုရောက် အာရုံတဲ့ပုဂ္ဂိုလ်ရဲ့အောက်ထိပ်ဆုံးအညဆုံးပဲအဲ့ဒီလိုပုဂ္ဂိုလ်သူရင်တော်မှာအပင်ချေရအပင်မရမရမတွေ့နိုင်တော့အကျိုးတွေပေးပါတယ်ပြီးတော့ရဏဂုံဒီတဲ့ပုဂ္ဂိုလ်အကျိုးပေးလူသားတော်မှာဒီလောက်အကျိုးပေးနေတဲ့သီလနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တရားထုတ်နေတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်နဲ့စဉ်းစားရောက်နေတဲ့ပုဂ္ဂိုလ်ဘယ်ပြောကြကြည့်မလဲအကျိုးတွေသိကြည့်တာပေါ့အဲအရိယာမဲ့ရောက်နေတဲ့ပုဂ္ဂိုလ်သူဘဝတော်ကဆက်တယ်ဒီလိုချင်းသူလည်းအကျိုးကြည့်ပါတယ်အင်း

အထက်ထက်ပုဂ္ဂိုလ်တွေဆိုတာကပုံပြီးကျူများပါတယ်ဥပမာအားဖြင့်ဘာလို့ဆိုရင်အခုဒီသမာဓိမှာဆိုရင်အေယာဝတီမြေကြီးရှိတာပဲအေယာဝတီမြေကြီးမှာတောင်းနေသေးတယ်တောင်းနေရှိတယ်အဲဒီတောင်းနေမှာသဲလုံးနေရှိတယ်ဒီသဲလုံးနေညီနိုင်မှာမလားဆိုရင်ဘယ်ညီနိုင်မလဲမညီနိုင်ဘူးပင်လယ်ကမ်းကြီးဆောက်ပြီးတော့လည်းတဲတောင်ကြီးရှိတယ် အဲဒီတောင်ကြီးတွေလည်းပဲညီတွက်နိုင်မှာမလားဆိုမညီတွက်နိုင်ဘူးအတူတူပဲလားဆိုဘယ်ဟုတ်မလဲဆိုသင်္လေကန်းကြီးကကျေကျေတော့အသားများတာပေါ့အဲအရာဒီမြေတဲကရေတွေကိုတင်းနေချင်းဘယ်နဲ့ရှိတယ်လို့တွက်နိုင်မှာမလားဆိုမတွက်နိုင်ဘူးလို့ပြောရမှာပဲဒါပေမဲ့လို့အနောက်နိုင်ငံကလူတွေကတော့ကြမ်းကြမ်းမှမှတွက်တယ်သူတို့ကတော့သင်္လေတဲကရေတွေကသူတို့ဘယ်လောက်ရှိတယ်ဆိုပြီးခါမှန်းတယ်တော့မှန်လားမယ်တော့မဟုတ်ပါဘူးဆိုတော့လည်းအမှားဆလို့တော့ပြင်မှာပါအဲ ပင်တွေကရေတွေတင်းတဲ့ချင်းပြီးလို့ရှိရင်ဗန်နေရှိတယ်မတွက်နိုင်ဘူးအတူတူပဲလားဆိုဘယ်တူမလဲပင်တွေကဟာများတာပေါ့မြင်တွက်နိုင်ရဲ့အဲဒီလိုပဲသောတာပန်ဖြစ်အောင်အားထုတ်နေတဲ့ပုဂ္ဂိုလ်သူတော်ကမြင်မတွက်နိုင်ဘူးသောတာပန်ပုဂ္ဂိုလ်သူတော်ကအသာပြီးကျူးကြည့်တယ်မြင်တွက်နိုင်ဘူးဆိုမြင်တွက်နိုင်တယ်တူသလားဆိုတော့မတူဘူးနောက်နောက်သောပုဂ္ဂိုလ်တွေတက်တက်ကြတဲ့ပုဂ္ဂိုလ်တွေသူတော်ကပိုပြီးကျူးကြည့်တယ်တဲ့အဲဒါကြောင့်ဧတေတုဒိဏာနိမဟာဗလာနိဧတေတု အသီးသီးအားဖြင့်7ပါးအဆုံးအားဖြင့်၄ဆုံးဖြစ်သောဤအရိယပုဂ္ဂိုလ်တို့၌ဒိဏာနိပိလဝါသောလူဒါနာတို့သည်မဖလာနိကြီးမားသောအကျိုးရှိကုန်၏ဣဒေနာသစ္စေနာဤမှန်ငါသောသစ္စာကြောင့်ဤမေတ္တာသပုရိဒါနံမိပရိတရားတော်ယူဇာနာမှာသာရင်ကြသောသူတော်ကောင်းအပေါင်းတို့အားသူအတိပိယအန္တကင်းရှင်၍ကောင်းခြင်းမင်္ဂလာအပေါင်းသည်ဟောတုစဉ်စဉ်မသွေဖြစ်ပါစေတည်း ယုဒ္ဓမနာသာရဏိနာနိကံယောဘောဓမသာသနာမေတေပတိပါဒမနာဥမေဆလာရာမူရဏိကုတိဝုဇာမာနဣရာမိသံဃရတနာပဏိတံအာဒါရီကခုနကြည့်ရတာပြန်နေပြန်ကျန်ကသံဃရတနာပဏိတံဣဒေနာသစ္စေနာတို့ဒီဟောတုဒီပုဂ္ဂရာညဇာတိရတရားတော်တိုင်း အားထုတ်လို့တရားလူတွေရတယ်အရိယာကိုယ်တွေရပြီးတော့သာသာရတယ်ဘာမှအဆုံးရှုံးနေတာမရှိဘူးတဲ့လောကမှာဒီဝါရေးလုပ်ငန်းတွေလုပ်တာကတော့ဘုံကတော့ဆုံးရှုံးတာပေါ့လေဆုံးရှုံးနေတာလေအဲဒီတရားကျင့်လို့အားထုတ်လို့ကတော့ဆုံးရှုံးနေတာချင်းမရှိပါဘူးခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဘာမှဆုံးရှုံးနေတာချင်းမရှိဘူးနေတိုင်းနေတိုင်းချိန်တိုင်းချိန်တိုင်းကကုသိုလ်တရားတွေပွားနေတာပဲ အကျိုးရောက်ခါသာပုဂ္ဂိုလ်ကသမာဓိမဖြစ်သေးတော့တော့မထူပါဘူးအထုံနေတာဘာမှမထူဘူးလို့အောင်းမေ့ကြရှိစိတ်ဓာတ်လည်းနည်းနည်းကြဆင်းတတ်တယ်မကြဆင်းစေရဘူးရှူလဲရှူလဲဘာဝနာတွေအသေးသေးပွားနေတာပဲဘာဝနာပွားရတကယ်ပွားရတာပြည့်စုံပွားအဲပြည့်စုံတဲ့ခါကာလကျတော့ဝိပဿနာညာအထူးတွေဖြစ်လာတာပဲဟိုလင်းတော့လေအဲဒါအားတွေပါတယ်မှာ သူ့အတိုင်းဓာတ်တွေပြည့်လာတဲ့ခါကျရင်မီးဟာနင်းလာတဲ့မီးဟာလင်းတိုင်းဓာတ်မပြည့်ရင်မှိန်ငင်လေးကျင်မလင်းဘူးလားဟွန်းဘောအားတွေလည်းမပြည့်စုံလို့ကျင်မလင်းအဲလိုပဲကိုတရားတော်ကလည်းမပြည့်သေးရင်တော့မထူးကြသေးပြည့်လာတဲ့ခါကျထူးခြားရတယ်ပြည့်လာတယ်ညုံတန်တရားတွေအနိစ္စဒုက္ခနာတာတွေပြည့်လာဒါတော့ခြေတိုင်းခြေတိုင်းကတော့အကျုံးမရှိဘူးလောကမှာအလုပ်တွေကတော့ဆင်မသိလို့ရှိရင်ဖြင့်အကျုံးညင်တဲ့ကျုံးတာပဲကုသညာဝယ်ရည်တွေလည်းပဲ ပြည့်စည်သွားလို့ရှိရင်ကျုံးတာပဲဆိုတော့ဈေးကြသွားလို့ကျုံးတာလည်းရှိတာပဲစိုက်ကျိုးရေးတဲ့ကပုံကိုယ်တွေလည်းစိုက်ကျိုးတာလည်းအဆင်မသင့်လို့ရှိရင်ຢာဒီဥရုအဆင်မသင့်လို့ရှိရင်လည်းသူကအဲကိုလိုတဲ့အကျိုးတွေမရဘဲနဲ့ဆုံးရှုံးသွားတာရှိတယ်တရားထုတ်တာအဲ့လိုဆုံးရှုံးပါမရှိဘူးလားခြူတိုင်းခြူတိုင်းဟာကုသိုလ်တရားတွေပွားနေတာပဲဘာဝနာတွေပွားနေရင်းနေတာပဲအဲတနေ့တနေ့အဲဓမ္မနိတဓမ္မနိခဏာရီတဏှာရီတနေ့တနေ့ မိမိရတော့တဲ့တရားရဝေရနီးနေတာမှပြီးသွားတော့ခြေလမ်းနေတာဒလမ်းနဲ့ဒလမ်းချင်းသွားအဲ့ဒီဒလမ်းနဲ့ဒလမ်းချင်းသွားတာလမ်းနဲ့လမ်းနဲ့ဟာကိုသွားမယ့်နေရာနဲ့နီးနေတာပဲဒလမ်းဒလမ်းရင်တခါနီးရင်ဒလမ်းလမ်းတခါနီးဒီလိုပဲခြေတိုင်းမှာတရားကိုရကျင်တဲ့တရားနဲ့နီးနေတာအားတက်စရာကြီးအဲ့ဒီတော့အားပေးပြီးအားထုတ်ရတယ်အာမရော့တယ်အဲ့ဒါကြောင့်လာတာမှုတာနေဘူးကြီးဘုံစားမှာငြင်းညာနဲ့အရာတဖို့ကိုခံစားကြရတယ်ခံစားကြရတယ် နောက်အရဟတကိုရောက်တဲ့ခါကျတော့သူခံစားရမှာသောတာပတိကိုရောက်ရင်လည်းသောတာပတိကိုခံစားရမှာပါပဲအဲ့ဒါအဲ့ဒါလည်းမင်္ဂါဤကိုနဲ့ကြော်လိုက်ကြအောင်လေသူကတရားတွေအကုန်လုံးပြောနေတယ်ပုဂ္ဂိုလ်အများကြီးနည်းနည်းရေးကြည့်တာတွေပြောကြရှိတယ်ယထေဣန္ဒာအခိလောပရိသိတောတိယသရဝိဝါရိအတ္တပကံပိယောတထုမန္တပုရိတံဝရာမိယောရိယသန္တိဝိသဗ္ဗတတိယာမိသံဃရတနာပဏိတံ ဣတိနာသစ္စေနာသူတိဟောတုယထေန္ဒစီတော်ထွိပိတော်သိရာမထွိပိတော်မြေ၌မြဲမြံစွာမြုံနာတာသည်ဖြင့်မိကိုမိ၍တည်နေတော်ဣန္ဒစီတော်တရားတိုင်းကြီးအရှိတုန်းကမြို့ဘဝမှာအလှတိုက်တာတရားတိုင်းကြီးရှိတယ်လို့ဆိုတယ်အခုတော့ရကြတာရှိပုံမရပါဘူးတရားတိုင်းကြီး အနှစ်ပြည့်ပြေးသွားတယ်သက်သားတယ်စိုက်ရှိကသာလည်းမရှိဘူးသက်သားတယ်တော့အဲဒါမြေပေါ်မှာ၈တောင်လောက်အမြင့်၈တောင်လောက်အမြင့်တိုင်းစိုက်ကြလို့ရှိရင်မြေကြီးထဲမှာလည်း၈တောင်လောက်နှုတ်ထားတယ်အဲမြေဝင်က၈တောင်အပေါ်မှာ၈တောင်ဆိုတော့မနာထိုင်းနေတာတော့ဒီတိုင်းကြီးဒီတိုင်းကြီးလေတိုက်တော့ပဲတန်းနိုင်တော့မလုံနိုင်ဘူးလို့ဆိုတာမျိုးဒါ မြေ၌မြုပ်နှံထားသည်ဖြစ်၍မြေကိုမြည်သောအိနာပြီလောစကားတိုင်းနေသည်သတုပိဝါဒေယရလင်းနေနာတော်မှလာတော့လေတို့ဖြင့်ဝါလေတို့ကအတာပကံပြီးရောမလို့ရှားစေနိုင်အပိပိယရာတာဖြစ်ရတဲ့ခဲ့တော့ရလင်းနေနာကတိုက်လာတယ်ဒီဒါပါတဲ့စကားလာလာဒီတိုင်းကြီးမလုံနိုင်ဘူးမလုံနိုင်ဘူး ခိုင်းနေတယ်တထုပမသဗ္ဗုရိတံဝရဟိသဗ္ဗုရိတံသစ္စာလေးပါးတရားသိမြင်သောသောတာပန်သူတော်ကောင်းကိုတထုပမထိုတရားတိုင်းဉာဏ်လာတူသည်ဟူ၍အာငါတတိဝရဟိဟောတော်မူ၏သောတာပန်ဖြစ်ပါတော့ခြင်းအဲ့ဒီတရားတိုင်းကြီးတူတယ်တရားတိုင်းကြီးအရာလေးနဲ့နာလာတဲ့လေတိုက်လို့မတုံမလှုပ်ကြလို့ပဲ အဲလေးမျက်နှာကလာတဲ့ဘာသာဝါဒတွေရှိရဲ့အဲဒီဘာသာဝါဒတွေဘယ်ကလာပြီးတော့ပြောပြောမလုပ်ဘူးတဲ့တရားတို့မရှိတဲ့ပုဂ္ဂိုလ်တွေကလှုပ်တယ်အခုဘုရားဘာသာဖြစ်နေတယ်တော့ကြရင်ဘုရားဘာသာဟုတ်ချင်မဟုတ်တာအကြကြီးလို့သာခုနေကကလာဝါဒတွေပေါ်ပေါ်ပါပြီအပြောဟောကောင်းရင်ဟိုရောက်သွားတာပဲဖြစ်တယ်။သာမန်ပုဂ္ဂိုလ်တွေမပြောနဲ့တော့ဒါကသာရပေတာပုဂ္ဂိုလ်ကြီးတွေဖောက်ပြန်သွားတာရှိတယ်။ အိန္ဒိယဗမာပြည်ဟာတော့မပြောပါဘူးအိန္ဒိယမှာရရသာဟုလပန္တိသိဆိုတာရှိခဲ့တယ်အိန္ဒိယယဟန်မှာပဲဟိန္ဒူယမနာမျိုးတွေကယဟန်မှာသာရပေရပဲကုသတာလည်းဆွဲဝပါတယ်အဲဟိန္ဒူဝါဒယမနာဝါဒတွေလည်းအကုန်လုံးကကျွမ်းကျင်တယ်တမ်းမြောက်တယ်ဘုရားစာပေတွေလည်းကျွမ်းကျင်တယ်တမ်းမြောက်တယ် ဒီရင်ဘာသာတွေလည်းပဲထူတတ်ပါတယ်ဘာသာတွေတော့တော်ဆုံးဆုံးလင်းနေတတ်အဲအစကဘုရားဘာသာကိုတော်တော်ချင်းချင်းမြတ်လို့စာရီပါရေးပါတယ်ဒီလိုဘာသာတွေကိုရှုပ်ချပြီးတော့ဘုရားဘာသာဘုရားတရားတွေကိုရေးတဲ့သူစာအုပ်တွေရှိပါနောက်ပိုင်းကျတော့ဘယ်လိုဖောက်ပြန်သွားမှာလဲဒါလည်းနောက်ပိုင်းကျတော့ဒါလည်းကွန်မြူနတီဖြစ်သွားနောက်ပိုင်းကျတော့ဒါကြားသူမှလည်းရပြီးတော့ဒါကြားပါသွားပြီးတော့အဲဒီမှာဒီပါရဲ့လုံလုံ ပြေးသွားကြပါလိမ့်မရှိပါဘူးသူကအဲ့ဒါသာရပေတာပုဂ္ဂိုလ်ကြီးဆိုတော့လေတရားအထုတော်တာမဟုတ်တော့ပြည့်စည်နိုင်တာပဲဓမ္မကြီးလည်းရှိတယ်ဒီလိုပါလေဓမ္မကြီးမှာစာကြရအောင်မြင်တဲ့ပုဂ္ဂိုလ်ကြီးသာရပုဂ္ဂိုလ်ကြီးရှိတယ်တခါကအဲဒီအဲ့ဒီလိုပုဂ္ဂိုလ်ကနေခွန်ကြီးတွေကမေးဘူးသေးအဲ့နဲ့မေးတော့ဆိုတော့မာဒီကျန်တော့တဲ့အခုတရားအထုတဲ့ပုဂ္ဂိုလ်တွေဟာတဲ့တရားဟောတရားတွေတရားတွေနဲ့လာတဲ့အတိုင်းတကယ်တွေ့နိုင်တာ ဟုတ်ကဲ့လားတဲ့ယုံကြည်ပါရဲ့လားတဲ့ဒါလိုမေးတယ်မတွေ့နိုင်မဖြစ်နိုင်လို့ရှိရင်တဲ့ဒီတရားတွေများများကွယ်ပြောက်သွားလို့ရင်မကောင်းမယ်ဘူးလားတဲ့ဒါတွေရှိရင်လို့ဒုက္ခရောက်တယ်သူကယူဆတာဘာသာတရားတွေရှိလို့ဒါတွေအတွက်ဒုက္ခရောက်တယ်ကိုယ်တွေသူကယူဆတာဒီလိုလူတွေရှိတယ်ပုံမှန်လည်းတချို့ကမပြောဘူးလို့သိတဲ့အဲဒီလိုလူတွေတော်တော်များများရှိတယ်ခုနေခါကတော်တော်များများရှိတယ်အဲ့ဒါနဲ့ဘုန်းကြီးကတော့စာပြန်လိုက်ရပါတယ်ကြားပါပြီအဲ့ဒါလည်းပဲ နှစ်20လောက်တော့ရှိပြီလားရောတာပါ20မကြည့်ရင်20ရောရောတော့ရှိမှ16 20ခုနှစ်လောက်တော့ရှိကြာပါပြီမေးတဲ့ပုဂ္ဂိုလ်အခုနေဘာဖြစ်နေလဲမသိပါဘူးအဲ့ဒီပုဂ္ဂိုလ်လည်းပွဲလည်းမှတ်တာပဲနော်မေးတော့မင်းသားကြည့်အောင်သူသိတဲ့ပုဂ္ဂိုလ်ရှိတယ်မေးကြည့်အောင်ပါလို့ဘယ်ရောက်နေလဲမသိဘူးဘုန်းကြီးကပြန်ကြားလိုက်ပါတယ်ဘိုးကြီးလျှောက်စဉ်းစားမနေနဲ့ဘုရားဟောထားတာကကိုယ်တိုင်ဒီတရားတွေဟောထားတာကိုယ်တိုင်ဒီတရားတွေဟောထားတာကိုယ်တိုင်ဒီတရားတွေကိုဒီမှာ ဟောပြောနေတာယုံကြည်လို့ဟောနေတာပေါ့အားရတဲ့ပုဂ္ဂိုလ်တွေလည်းပဲတွေ့တဲ့နေရာတွေတွေ့ပါတယ်ဒါတော့ဒီတရားတွေကိုသူများလို့သိရဆိုရင်ကြာကြာနာအားထုတ်ကြည့်ပါဦးဘုညာလည်းလိုပဲစာရေးရတယ်အာမထူလားထူလားတော့မပြောတာနောက်တော့သူလည်းဆက်ပဲရှိတာလည်းမသိဘူးအဲဒီတော့ဘာသာဝါဒအမျိုးမျိုးကလေတိုက်လိုက်တယ်ခံနိုင်မှုတရားမရှိတဲ့ပုဂ္ဂိုလ်တွေတရားသင်္ကန်းမျိုးရှိတဲ့ပုဂ္ဂိုလ်တွေ ကြောင်းလဲတယ်ဟိုဝါရဒီဝါရဟိုယူဒီယူဟိုကမ္မထာဒီကမ္မထာအဲတချို့ကမ္မထာနေစုံအားထုတ်လာတာဒီလိုဟာရရှိတခြားကနေပြီးတော့ဒီရောက်လာတာရှိတယ်ဒီကနေပြီးတော့ဆိုလဲမိမိရရမဟုတ်လို့တခြားရောက်တာလည်းရှိတာပါပဲရှိတာသူတို့မှအားထုတ်ပဲပြည့်စုံမှာမဟုတ်ပဲအောင်ရေးကြည့်တာပြည့်စုံအားထုတ်ဖို့ရေးကြည့်အခုပြောတဲ့အတိုင်းသစ္စာလေးပါးသိရဲ့ဘောဓဘာန်သူတော်ကောင်းတဲ့ခေါင်းကမြင်ကြီးတဲ့ မြေဝင်ထက်ဝက်မြုပ်ထားတဲ့တိုင်ကြီးများလေးတိုက်တော့မလုပ်တယ်လို့ပါပဲဘယ်သူကပါလားပြောပြောမလုပ်ဘူးတဲ့ကိုတရားနဲ့ကိုခိုင်မြဲနေပြီဘာလို့လဲသူကကိုရွေးရှိနေတာကိုအခုဖောင်းနေပိန်နေထိုင်နေထိရမြင်နေကြတဲ့သတိရမှမယဲမယဲနဲ့ယုံနာနေပိုင်းခြားပြီးတဲ့ကိုယ်တိုင်တွေ့လာတယ်ဖြစ်ပြီးပြဖြစ်ပြီးပြအိဋ္ဌဆိုတာလည်းကိုယ်တိုင်တွေ့ပြီအဲဘုရားနာညာချင်းဥရိယဗျာညာဘင်္ဂညာဗျာညာအာရိဏနိမိနာသညာနေစနေချင်းဘင်္ဂရုပ္ပကညာနေဆိုရဲဖြစ်တယ် ပြီးတော့သင်္ခါရချင်းနဲ့နိဗ္ဗာန်နဲ့မျက်မှောက်တွေ့သွားမျက်မှောက်တွေ့သွားပြီးတော့သုတ္တနာမှာကိလေသာတွေနဲ့ငြိမ့်တာတွေနဲ့ငြိမ့်တယ်ရှင်းတော့ကပုဂ္ဂိုလ်သတ္တဝါချင်းနေတဲ့အစွဲလမ်းတက်တာတွေကြီးတယ်ကင်းသွားပြီတော့ကြားလည်းပြောအောင်မယ်ဒီတိကိစ္စလည်းကင်းသွားအဲဒီတော့ကိုယ်တိုင်တွေ့ရတာရှိနေတော့ဘယ်ဘောပြန်တော့ကဘယ်သူကဘာပြောပြောငါပြောနေတာလေဒါပြောလဲတုံလို့ကိုတရားနဲ့ကိုမှားနေတာဘယ်လိုသာတတဲ့ပုဂ္ဂိုလ်ကြီးကလာပြောပြောဘယ်လိုဟောပြောကောင်းတဲ့ပုဂ္ဂိုလ်ကလာပြီးဆွဲလိုက်မအားမမရဘူးသူကတရားကကိုယ်တိုင်တွေ့ထားတာပေါ့ အဲဒါကြောင့်တထုပမတပုရိသဝရမိယောအရိယသနေဝိသပတ္တိယောအရှင်ပုဂ္ဂိုလ်သည်အရိယသစ္စာနဲ့အရိယသစ္စာ၄ပါးတော်ဝိသညာနဲ့သက်ဝင်ရပတ္တိတွေ့မြင်သဗ္ဗိတံသစ္စာလေးပါးကိုသိတော်ထိုသောတာပန်သူတော်ကောင်းကိုတထုပမံထိုခိုင်မြဲစွာနှုတ်နှံ၍စိုက်ထားသောတဂရဏကြီးနှင့်လာတူသည်ဟူ၍အာငါပြတိဝရမိဟောတော်မူ၏ အဲမြေထဲမှာ၈တောင်မြုပ်ပြီးအထက်မှာလည်း၈တောင်ရှိနေတဲ့အတိုင်းကြီးအနှစ်ရှားနှစ်တို့အင်းအင်ဂျင်နှစ်တို့စသည်ဖြင့်ပေါ့လေအဲဒီအငငင်းလိုက်တာကြီးစိုက်ထားတယ်လေအရာလေးမျက်နှာကလာတဲ့လေပဲလေတိုက်တယ်မလုပ်ဘူးမတုံဘူးအဲဒါလိုပဲသစ္စာလေးပါးတရားသိမြင်သောတာပန်ဖြစ်နေလို့ရှိရင်အယူမပြောင်းတော့ဘူးဘယ်သူကဘာလာပြောပြော ပြောင်းတော့ဘူးဒီတော့မဟုတ်ရင်ပြန်ခုနပြောတဲ့အတိုင်းဟိုဆရာဟုံနှုံးတို့ဒီဆရာဟုံနှုံးတို့နဲ့ဆရာတွေမော့ကြည့်နေရတာပဲအဲသစ္စာလေးပါးကြာကိုယ်လည်းတွေ့တာတဲ့ကောမော့မကြည့်ဘူးငုံကြည့်တယ်ဟိုကလာပြောတယ်ဟင်းဥစ္စာဘာမှမဟုတ်ဘူးဘာမှမဟုတ်ဘူးဒီလိုသိရဲ့အဲဒီယောဂီပုဂ္ဂိုလ်တွေချွတ်ကြတဲ့နဲ့ပြားထူတဲ့ပုဂ္ဂိုလ်ရတယ်ချွတ်တရားဟောတာတရားနာတယ်တရားနာတော့သူကတရားတွေကတော့ဟုတ်ပါတယ်တရားတရားတွေကလည်းဟောတာဒါပေမဲ့ကိုယ်တွေ့တာမပါတော့ ကိုယ်လည်းမပါဘဲနဲ့ဟောရင်တရားကကျဲနေတယ်အနိစ္စတစ်ခုထင်အောင်ပြောရတာကသူကဥပမာဥပမိရတယ်အများကြီးဆွဲပြောနေရတာကိုသူကအနိစ္စထင်အောင်အနိစ္စထင်အောင်ကငငယ်လေးကရုပ်ကနေပြီးတော့อืมတစ်နှစ်သားအတွင်းကရုပ်ကတစ်မျိုး၊ဆယ်နှစ်သားကျရုပ်ကတစ်မျိုး၊အနှစ်20ရုပ်တစ်မျိုး၊30တစ်မျိုး၊40တစ်မျိုးစသည်အဲဒီတော့ကြောင်းလဲသွားတာတွေပြပြီးတော့မှအိဋ္ဌမမြဲဘူးဆိုတော့အမှန်တန်ကျဲနေတာပေါ့သူကအဲဥပမာအားဖြင့် ကဲလုံးလေးတွေအဒီစီလုံးလေးတွေဆိုတာပြီးထားတယ်အသေးလေးကနေပြီးတော့မတိမ်မြေနည်းနည်းနည်းနည်းနည်းနည်းကြီးကြီးကြီးကြီးပြီးတော့ပြီးထားတာနှလုံးသုံးလုံးလောက်ကတော့တယောက်တစ်လုံးနဲ့တစ်လုံးတည်းမကွဲသေးဘူးဟို၄50လုံးလောက်သွားကြည့်လိုက်တော့ဒီအလုံးနဲ့ကွာအလုံးအကြီးသေးကွာနေအဲဒီဥပမာပေးရတာကိုကြောင်းလဲပေါ့အခုယောဂီပုဂ္ဂိုလ်တွေကသူကကိုယ်တိုင်ရှုမှတ်တော့မြင်တယ်ဆိုပြည့်သွားကြားတယ်ဆိုပြည့်သွား ကိုယ်ရဲ့ဆန့်တယ်ဆိုပြည့်သွားညောင်းတယ်ပူတယ်နာကျင်ကြခဲတယ်ပြည့်စီကုစဉ်းစားကြံတယ်ဆိုပြည့်သွားမမြဲဘူးဆိုတာမှတ်တိုင်းမှတိုင်းမမြဲတာတွေဒီမှာတွေ့နေတာဒါကဥပမာတွေဆင်ခြင်တွေကိုလုံးမလို့อืมအဲကယုံနဲ့အဲကြီးရင်လာတဲ့ယုံနဲ့ဒီလိုတိုင်းကျင်နေကြတယ်မလိုပါဘူးဥစ္စာလက်ငင်းတွေမှာအဖြစ်အပျက်တွေတွေ့အဲဒါကြောင့်ကိုယ်တွေအာထုတ်တဲ့တရားမဟုတ်ဘဲနဲ့ရိုးရိုးအဲဒေသနာရနဲ့ဟောတဲ့တရားသွားနာလို့ရှိရင်တချို့ကပြောတယ် တရားကကျဲတယ်ပြောတယ်သူကဒါမှဟောတဲ့ပုဂ္ဂိုလ်ကစာရသေးတာတကယ်ပုဂ္ဂိုလ်ကြီးကဟောတယ်တရားနာတဲ့ပုဂ္ဂိုလ်ကသူကတရားထုတ်တာလို့သာရတလို့မဟုတ်အဲ့လိုကိုယ်တိုင်တွေ့တာလို့ဆိုရင်ဘယ်သူကဘာလာပြောပြောတဲ့ရက်လေးမျက်နှာကရက်ဆယ်မျက်နှာကဝါရတွေလာခဲ့မတုံလို့ဘူးတဲ့သူတရားလေးနဲ့သူခိုင်နေနေပြီအဲ့ဒါသောတာပန်အစ်စ်ပဲအဲတရားလဲအထုရဲ့တရားလဲတွေ့ရသို့သော်ကိုတရားကိုဟုတ်မှဟုတ်ပါမလား ယုံမဖြစ်နေဟိုလူပြောရင်ဟိုလုံးတော့ဒီလိုပြောရင်ဟိုလုံးတော့ဖြစ်နေငါဆိုနေရာမကြသေးဘူးလို့အောင်းမိတယ်လားနေရာကြအောင်ပြည့်စုံအားထုတ်မှဖြစ်မှာလို့ဒိဏကိလောဒုတိယတိယသရဝိဝဒနာသမဂ္ဂံတိယောတထုပမန္တပုရိသဝရံယောရိသနိဝစ္စပတ္တိဣဒာမိတံငရတနာမဏိတံဣဒိနာသစ္စေနာတောယောအတုပထွေတိတော်မြင်၌ညုတ်ဓာတိဖြစ်၏မြင်၌ခဲနေသောညုတ်ဓာတိဖြစ်၏မြေကိုမှီ၍တည်သောအိနာကိလော မြို့ဘဝနဲ့လှဆိုင်ထားတော့တရားတိုင်းကြီးသည်သရုပ်ဘိဝတရားလေးနဲ့နာမလာတော့လေတို့ကအတ္တမတံတိယောမတုံလို့စင်နိုင်သည်ဟောတရားကအတိယရတာဖြစ်ရတဲ့ခဲ့တော့ရော့ခြင်းပုဂ္ဂိုလ်ဒီတတ္တရိသစ္စာနိလေးပါးသောရိယသစ္စာတို့ဝိသကိုယ်ပိုင်ညာဖြင့်တက်ဝင်ပတ္တိတွေ့မြင်၏ တံထိုသောသဘောရှိသောသဗ္ဗေတံသောတာပန်အရိယသူတော်ကောင်းတို့တထုပမံထိုခိုင်မြဲစွာမြုပ်ထားသောတရားတော်ကြီးနှင့်လာတူသည်ဟု၍အာငါပြတိဝရမိဟောတော်မူ၏ဣဒမေသံဃေရတနာဤသံဃာတော်ယရနာတိလေဤသောတာပန်သံဃာတော်ယရနာတိလေပဏိတံမွန်မြတ်လာပါ၏ဣဒိနာသစ္စေနာ ဤမှန်ကတော့သစ္စာစကားအကြောင်းဤမေတ္တာပပုရိသနာဤပရိပြတော်ကိုယေသနာငါမသာရနေကြတော့သူတော်ကောင်းပေါင်းတို့အားသူဒီဘေးအကင်းစင်း၍ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုစင်စစ်မသွေဖြစ်ပါစေတည်းရေရိယသစ္စာဥပ္ပါဗျာနေကမေရပဉ္စနာသူရေပိတာနေကိစ္စရေတိရောနိဗ္ဗာန်မမတာ နာဒေဝသမမရိယံဒီနိယာမိသံဃေရတနာပဏိတံဣတိနာသစ္စနာသောတိဟောတုယေပြင်းသောတာပန်ပုဂ္ဂိုလ်တို့သည်အရိယသစ္စာဤလေးပါးသောအရိယသစ္စာတို့ဘာဝယံဒီထင်ရှားပေါ်လွင်စေကြကုန်၏ ဂามိရပဉ္စနာသူရေတိတာနိဂามိရပဉ္စနာနည်းနည်းသောညာပညာနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား၏သူရေတိတာနိကောင်းစွာဟောအပ်ကုန်သောအရိယသစ္စာလေးပါးသောအရိယသစ္စာတို့ဘာဝယံဒီထင်ရှားပေါ်လွင်စေကြကုန်၏ပေါ်လွင်စေသူများဟောတာပြောမဟုတ်ပါဘူးကိုယ်ကညာနဲ့ကိုညာနဲ့ပေါ်စေတာသင်ရှားရသိတယ်လို့ဆိုလိုပါတယ်ဒီသစ္စာလေးပါးတွေအတ္တမပုဂ္ဂိုလ်တွေဟောတာမဟုတ်ဘူးတဲ့ဂามိရပဉ္စနာအမနာနဲ့နဲ့တဲ့ သတ္တဉာဏ်ဉာဏ်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဟောထားတဲ့သစ္စာလေးပါးတရားတွေတဲ့တာမပုဂ္ဂိုလ်တွေမသိနိုင်ဘူးအဲဒီမသိနိုင်တဲ့သစ္စာလေးပါးတရားတွေအနန္တနဲ့တဲ့တရားတွေကိုဘောဓဘာပုဂ္ဂိုလ်ရပြီးကြတယ်မေရတော်ဘောဓမီကသူပြိဋိဘာပြုကနီးမှာရှင်အနန္ဒာကိုအာပိစကပြောကြရှင်အနန္ဒာတောင်းပါလို့သူတို့ဘိက္ခုနီ ညာမိတ်မပြုခွင့်ရတယ်ညာမိတ်မပြုခွင့်ရတဲ့အတွက်အဲဒီမှာသာမဏေညီမလေးတွေကိုရင်မလေးတွေခေါ်တယ်အခုတော့အဲရုပ်သမီးကမလုပ်အောင်ကိုရင်လေးတွေယောက်ျားပဲရှိတယ်အဲသာမဏေညီမလေးတွေရှိတယ်အဲဒါတွေကခဏနဲ့သမီးလေးရေအငယ်လေးတွေအဲဒါတွေနိဗ္ဗာန်ကိုတွေ့ရတယ်သာသနာ့ဘာခါကာလကဆိုရင်တကယ်ပညာရှိကြီးတွေဇာပင်ညညနေတဲ့ပညာရှိကြီးတွေတောင်မှဒီနိဗ္ဗာန်မတွေ့ကြရဘူး အဲ့ဒါတော့နည်းနည်းနိဗ္ဗာန်ကိုရှင်ဘုရားတောင်းမှပေးလို့အင်းမြတ်စွာဘုရားဤသာသနာတော်မှာမျိုးသမီးတွေညာမိမ့်မှပြုဝင်ရတယ်။သာမေကိုရင်မာလေးတွေတို့ကအဲဒီကိုရင်မသာမေမာလေးတွေခုနှစ်နှစ်သမီးလေးတွေတောင်နိဗ္ဗာန်မြင်ရပါရဲ့ဗျာတဲ့။အမှန်ကြည့်ပြမြင်ရတယ်ဆိုရင်အာဘိဇာပြောတယ်။အဲ့ဒါသမဏနင်းနေတဲ့ညာပညာနဲ့ပြည့်စုံတဲ့ဘုရားမှာဟောနိုင်တဲ့သစ္စာလေးပါးတရားတွေသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေကမြင်ရတယ်။ဒီနေ့ရှားရှား သိမြင်ကြတယ်ရေရိယသတ္တနိဥဒဗယနေကာမေရပင်နဲ့သူရဲ့သိတာနိကာမေရပင်ညာနဲ့လည်းညာပညာနဲ့သဏ္ဍာန်မူတာနဲ့သာပြည့်သူရဲ့သိတာနိကောင်းစွာဟောကုန်သောအရိယသစ္စာနဲ့လေပါတော့အရိယသစ္စာတရားတော်ကိုရည်ကျင်သောတာပန်ပုဂ္ဂိုလ်တော်သည်ဝိပါယံတိမိမိတို့၏အရိယာမညာဖြင့်သင်္ချာပေါ်လွင်ကြကုန်၏။ဟောသင်္ချာပေါ်လွင်သာသိမြင်တော်မူကြကုန်၏

မကင်းတော့ကာမဂုဏ်အာယုန်နေနဲ့ပြည့်စုံနေလို့ရှိရင်ဖြင့်မေ့လျော်တာပါသေးတယ်တဲ့ကာမဂုဏ်အာယုန်နေနဲ့ကျော်မွေ့ပြီးတော့နေတတ်ပါတယ်တရားမင်းကြီးဟောတာပါမယ်ညဇာပြရလာပြီးသနာပင်ခရသနာကုံရရဟနာပြအောင်ဘယ်ပုံပင်ကြီးပြင်ရပါလဲကျင်းချုပ်ဟောပါဆိုတော့ညဇာပြရကျင်းချုပ်ဟောလိုက်ဟောပြီးတော့တရားနာပြီးပြန်သွား ။ပြန်သွားတော့အရှင်မောဂလန်ကမြတ်စွာဘုရားရဲ့အခါရင်ဒိနာကလက်ဝဲဘက်ခံကရှိမေးတာနဲ့ကြားတယ်။ဘုရားဖြေတဲ့အခါမကြောက်ဘုရားကဟောတဲ့တရားကပြိဿဒဇာတဲ့နေမှာကြားတယ်ဒဇာတဲ့နေမကြောက်အဲသူမေးတဲ့အတန်းတော့ကြားတယ်ဖြေတာမကြောက်အဲဘယ်သူဆိုတာလဲသူသိတယ်အကြမ်းမင်းလည်းသာသိဒါရင်ဒီငါကြားပြီးသွားပြီးတော့မေးလိုက်အောင်မှသူတို့ကလွယ်တာကိုသွားဖို့လာဖို့ ဟောဘုလားဘလွယ်တော့သူကအဲဒီကြားမင်းကြီးသွားမေးတာဟောဘုလားဘမလွယ်တဲ့ပုဂ္ဂိုလ်ဆိုရင်ဘုရားအနည်းနည်းလေးအနေဘုရားကြီးလျှောက်လိုက်ရုံနဲ့ဆိုတော့ဘုရားကလည်းဆိုတော့ဟောတဲ့တရားလေးဆောက်ဟောပါအောင်ဆိုရင်လွယ်လွယ်လေးနေမှာပဲအနည်းလေးပဲဒါပေမဲ့အရှင်မောက္ကလန်ကတကူရှိတဲ့ပုဂ္ဂိုလ်တွေဆိုတော့နတ်ပြည်သွားတာသူတို့လွယ်လွယ်လေးရဘူးဘာမှမခက်ဘူးခုနှစ်ကဆိုလို့ရှိရင်တနည်းအားတနည်းသွားဖို့ဈေးမရှိတာနဲ့မသွားနိုင်တာတကယ်ရှိတာပဲသူစား နားကြည့်ဆိုတော့ဝေးပါသူကမသွားနိုင်ဘူးဆိုတာအခုနေဆိုကြာတာကအဲကနားကြည့်လိုက်သွားတော့ဘာမှမကြသေးဘူးကမေးပြီးဟိုသွားတာကြည့်ဒီကနောက်ထပ်တက်ကြလိုက်သွားတာဟိုမှာဥယျာဉ်ထဲမှာပျော်ဝဲတာနေညာမင်းကနာသမီးတွေနဲ့အဆိုးတွေနဲ့အတီးအမှုတ်တွေကတွေနဲ့တခါလဲပျော်ဝဲကြီးခါတယ်အဲရှင်မောကလလာတာမြင်တော့ဆရာလာတော့ဟိုတတိယနဲ့ယူရတယ်တော့ဟိဒီမုတ်တလူခဏနားကြောင်ကြကြအောင်ဆိုရခိုင်းပြီးတော့အဲရမောကလစီကြိုပြီးတော့နှုတ်ဆက် အဲရှင်မဝရကနေပြီးတော့မေးတယ်။ကျမ်းမင်းကခဏမြတ်စွာဘုရားဒီမှာဒီလိုဒီလိုသင်မေးသွားတယ်မို့လား။မြတ်စွာဘုရားဘယ်နဲ့ဖြေကြလိုက်တော့အာငါတို့လည်းနားကျင်ပါတယ်ဒီတရားကြားနိုင်ကြပါတယ်ဆိုတော့ဒါမေးတယ်ဗျာ။ဒါပေမဲ့ဒီလိုတို့ကကိစ္စတွေအသိညာတာတဲ့။ခုပြောပြီးခုမေးတာတဲ့။အဲ့ဒီမေးပြီးမြတ်စွာဘုရားဖြေလိုက်တာခုဘာဖြေလိုက်မှမသိဘူးမပြောနိုင်ဘူးလေမေးတာဆိုတာ။အာမအယုန်နေတဲ့ဟို အာဟိုလည်းစိတ်ဝင်စားနေတာကိုစိတ်ဝင်စားတယ်လို့ပြောတရားတွေစဉ်းစားလို့မပေါ်မိတ်အဲသောတာပန်လည်းမေ့သေးတာပဲနောက်တော့ဒါလည်းရှင်းပါဦးဆိုပြီးအမေ့ကြောင်လို့ရှင်မမောကလားသူ့ဝိညာဏတ္တတိဆိုတာရှိတယ်ဝိညာဏတ္တတိကောင်းငင်ပြက်ပြီးတော့အဖူးကနေပြီးတော့သူတကိုးနဲ့ပေါ့လေအောက်ကအဲဝိညာဏတ္တတိတရားကရေပြောင်းဖန်ဆင်းရေပြောင်းဖန်ဆင်းပြီးတော့ဝိညာဏတ္တတိလည်းပဲအနာပေါ့တဲ့ ရာဝတ္ထုကဲ့သို့ဖန်ဆင်းပြီးတော့သူကခြေပြားလေးနဲ့တို့နေရတယ်ဗညာနေတဲ့သာကြီးကသက်သက်ထောင်ရန်တယ်တုံ့ဟုတ်ရသဘောနေတဲ့နာသမီးတွေပါလေထိတ်ထိတ်လန်းလန်းဖြစ်ပြီးတော့ဆင်းရဲဆင်းပြီးတော့ကြည်ကြအရှင်မဘောကလားအာဝါကြအင်းဒီလောက်ခိုင်ပါလေပြဿနာကြီးတောင်မှခြေောက်ကလေးနဲ့တို့တာနဲ့တုံတော့အလုံးနိုင်တယ်ဆိုပြီးတော့ရှင်မောကလာပေါ်မှာကြီးညိုတဲ့စိတ်တွေဖြစ်လာအရာမင်းကလည်းကြီးညိုတဲ့စိတ်တွေဖြစ်တော့ခုနကာမဝါယုံနဲ့ကြောက်တာစိတ်တွေကကြောက်တာတော့မှသူပေါ်လာတယ်တရားက အာတင်မောင်လားတဲ့သတိရတာကြီးရတယ်ခုနညစာပြဟောတဲ့တရားဒီလိုဒီလိုဟောတယ်ဒီမှတော့ပြောနိုင်တယ်အဲ့ဒါကာမဂုဏ်အာယုန်တွေညံ့နေလို့ရှိရင်တဲ့သောတာပန်ကလည်းမေ့သေးတာပဲမမေ့ဘူးလို့မဆိုနိုင်ဘူးတဲ့။ဘာမှအာယုန်နဲ့မများရင်လည်းမမေ့ပါဘူး။မများတဲ့ပုဂ္ဂိုလ်တွေကကိုတရားလေးနဲ့ကိုမှတ်နိုင်ကြပါဘူး။ဘာမှမအာယုန်နဲ့များလို့မေ့တဲ့ပုဂ္ဂိုလ်တော့ဒီဒေသနာနဲ့ကိုက်ပါရဲ့။ဘာမှမအာယုန်နဲ့မများပဲနဲ့မမှတ်နိုင်ဘူးမေ့နေတယ်ဆိုရင်အဲဒါတဲနေရမကြဘူးလေ ဒါကဘုညာယောဂီဟောင်းနေမိမိကြတာပဲရှင်မှန်နိုင်ရလားမမေ့သေးဘူးလားဘယ်နဲ့နေတော့အာမမေ့ပါဘူးဗျာမှန်နိုင်ပါရဲ့တော်တယ်တော်မူရအကျိုးကဒီကြတရားများတယ်ဗျာမမှန်နိုင်ပါဘူးလေဒီနေရာကြာနေဘူးလေအတုံးမှန်ရကြမယ်လို့ပြောရတယ်အဲ့ဒါကာဝအယုန်နဲ့များလို့မေ့လို့ရှိရင်တော့ခွင့်ပြုရမှာပဲမများပဲနဲ့မေ့ရင်တော့ဒါကတော့ကိုတရားနဲ့ကိုမယိုသေးလို့မေ့တယ်ဥစ္စာတော့တဲနေရတာ တေထောသောတာပန်အရာပုဂ္ဂိုလ်တို့သည်ဘုဒ္ဓံပမတာလွန်ခဲ့သောကာလအာယုန်တို့နှင့်စ၍ပြင်စွာမေလျော့ကြကုန်သည်ကိစ္စယွန်းဒီကိစ္စရှိကြပါကုန်၏တထာရီထိုသို့ပင်ဖြစ်ကြတော်လေအထမဘဝံရှစ်ခုမြောက်သောဘဝနာအာရိယံဒီပြိစိအာဖြင့်မြူကြကုန် ဘယ်လိုပဲမိနေနေတဲ့သောတာပန်ပုဂ္ဂိုလ်ကလည်းပဲမိနေစစ်ဘဝထိအောင်တော့ဒိဋ္ဌိနေတော့ဘူးတဲ့ခုနဘဝပဲအပယ်လေးပါးကတော့လွတ်နေပြီအဲလူဘဝနတ်ဘဝဖြစ်တယ်ခုနဘဝကဓမ္မဘဝဓမ္မဘဝဖြစ်ရင်တတ္တခတုပရမဆိုခုနဘဝခုနဘဝလုံးလုံးသောတာပန်ဖြစ်နေပြီးနေအဲခုနဘဝဖြစ်တော့နောက်ဆုံးဘဝကျတော့ဘယ်လိုပဲမိနေနေအဲဒီနောက်ဆုံးအချိန်မှာတရားနှလုံးသွင်းပြီးတော့ဉာဏ်နာဖြစ်ပြိဋိနိဗ္ဗာန်စံတာပဲ သောတာပန်ဖြစ်ရတာဒီလိုဘယ်လိုမိမ့်မိန်နောက်ဆုံးကြသူ့ချိန်ကျရင်တော့သူတရားလာတာပဲအဲ့ဒါထားပါအောင်တော့ဟောတရားထုတ်တာတဲ့ပုဂ္ဂိုလ်တွေကိစ္စတွေများတော့ဘာပဲမင်းနေကိုတရားနဲ့ကိုအမင်းနဲ့အားထုတ်တာလို့ရှိရင်အရေးကြီးတဲ့ခါကျကိုတရားပေါ်တယ်ပြင်ပမှဖြစ်လာလို့ရှိရင်ကိုတရားလေးကိုဝေဒနာလေးရှုအဲသေတဲ့တဏ္ဍာသေတဲ့တဏ္ဍာနာယောဂါတွေကလာလို့ရှိရင်ကိုတရားလေးရှုပြီးတော့ ဒါသိရင်လည်းဒီလိုလဲသိကြလေးနဲ့ပုံပြီးသွားနိုင်တယ်မသိဘဲနဲ့လည်းကြာပြီးကောင်းလာတာတွေလည်းအများကြီးရှိပါတယ်အဲဒီလိုအရေးကြီးတော့ကလာတယ်ကိုတရားလေးကိုမမေ့ဘူးအဲဒါကိုတရားလေးနဲ့ကိုပမေနေနေအားထုတ်တာကိုလိုပါတယ်ဂိဉ္စာတိတေဝနိဘုဒ္ဓမမတာနာတေဝသမမာရိယတုတေတောသောတာပန်ရိယပုဂ္ဂိုလ်တို့သည်ဂိဉ္စာတိဘုဒ္ဓမမတာကာမဝအာယုံမြတ်စွာနဲ့ပြည့်စုံသောအကြောင်း အကယ်၍ကပြင်းစွာ မိတ်လျော်နေတတ်ကြပါကုန်လေ၏တရားပြီးထိုးထိုးဖြင့်မိတ်လျော်နေကြများသောလေတေထိုသောတာပန်အရိယပုဂ္ဂိုလ်တို့သည်အထမံဘုံရှိကုရောက်သောဘဝနာအာရိယတိပရိသေရိအခြင်းမြူရကုန်အဲခဏခုမြောက်သောဘဝမှာဘယ်လိုမိတ်နေနေတဲ့ဗျာမင်းကြီးတို့ဒီမှာတာမုံနေပေါ်တော့ဒါလည်းသူရဲ့ပြောထားတဲ့တည်းဆိုလို့ရှိရင်အင်းနာသမီးချွေရနေရတယ် တန်ပေါင်းများတော့ကရင်နဲ့ချီပြီးတော့ရှိနေတာကိုဒါတွေသူမှတ်မိမှတော့ဟုတ်ပါဘူးကွာဘုန်းကြီးစဉ်းစားကြည့်မှတ်မိမှဟုတ်ပါဘူးကွာအဲ့လောက်များများတော့အကြည့်နေတော့အဲ့ဒီအာယုန်နဲ့မြပြီးတော့တော့မေ့ဘယ်လိုလဲမေ့နေနောက်ဆုံးခုနှစ်ခုမြောက်ဘဝမှာတော့ရှင်ယန္တာရှိတယ်ယန္တာရှိပြီးတော့ပြိနေပါသဆင်းတာတည်ငိမ့်နေဣဒံလံယရတနာလနိဒံဣဒံနိဗံယရတနာဤ သံဃာတော်ယရနာတိနိပဏိတမုံညာလာစွာဤဧရိနာသစ္စေနာဤတို့မင်္ဂန်သောသစ္စာစကားကြောင့်ဣမိတံတပုရိတနံဤပရိတရားတော်ယူဇာနာကမသာယူနေကြသောယာနာတိတာပေါင်းသူတော်ကောင်းတို့အားသူတိဝေဒန္တရကင်း၍ကောင်းခြင်းမင်္ဂလာသည်ဟောတုစင်စစ်မသွေဖြစ်ပါစေတည်း သာဒသနာသံဗရာယတရားဓမ္မစီဓာဝန္တိတက္ကာရိမိစိကိစီချင်းသသီလပရမဟာဘိသရတိကိဉ္စီသုရဘာယသာဝတ္တမောတော်စိတ္တာရိဒါနာနိအဘဘကာတောဣတိနာသစ္စေနာသဝတိယောတုဘာဝတဒသနာသံဗရာယအတ္တထောသောတာပန်အရိယပုဂ္ဂိုလ်အားဒသနာသံဗရာယ နိဗ္ဗာန်ကိုမြင်သောသောတာပတ္တိမညာမြင်ပြည့်စုံသည်နှင့်သဟာဝတကြိမ်နဲ့ပင်လင်နိဗ္ဗာန်ကိုတွေ့မြင်တာနဲ့တကြိမ်နဲ့တဲ့ခုယောဂီပုဂ္ဂိုလ်တွေရှိမှနေကြ။အောင်းနဲ့ပိန်နဲ့ထိုင်နဲ့ထိရဲပေါ်ရပေါ်တွေမှာနဲ့ဖြစ်ဖြစ်တွေတွေ့နေတာအပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ဒါတွေတွေ့။သင်္ဃာရုပ်သိက္ခာညာရည်တန်တဲ့ခါကျတော့အဲဒီလိုဖြစ်ဖြစ်တွေတွေ့ရင်ထူးခြားတဲ့အသိဉာဏ်တွေဖြစ်ပြီးရုပ်ကနေဆိုဖြစ်ဖြစ်တဲ့ယုံနာတွေယူပြတဲ့အကုန်လုံးကြောက်တဲ့နေရာရောက်တယ်နိဗ္ဗာန်တွေ့သွားတယ်။ အဲ့ဒီနိဗ္ဗာန်တွေ့သည်နဲ့တရားနဲ့တဲ့ဘာဝဒသနာကံမရာရသနာကံမရာနိဗ္ဗာန်မြင်တာပထမဆုံးမြင်တော့ဒသနာခေါ်တယ်နိဗ္ဗာန်ကိုမြင်တဲ့သောတာပတ္တိမဉ္ဇဏ်နဲ့ပြည့်စုံနေတဲ့တရားနဲ့သက္ကာဒိဋ္ဌိသသက္ကာဒိဋ္ဌိတရားဝိသိကိဇိတေသာဝိသိကိသာတိတရားသီလပဒံဝါပိဓာတိကိစီကိစီသံလေးခုသောဉာဏ်သီလပဒံဝါပိခြင်းသီလပဒပရမတ္တ အယူသည်၎င်းအတ္တိရှိပြင်းစားထောသီလတရပရမသအယူသည်၎င်းဣတိတော့တရားသုံးပါတော့အကုသိုလ်တရားတော်သည်ဇိဒာပဲသွန်အကုန်ကြီးဒီဟောဒီဖြစ်ကြလေကုန်၏တက္ကအတ္တိဝိသိကိစ္စသီလတရပရမသအကုသိုလ်သုံးပါပြင်းသွားပြီတဲ့ဒါပါပဲတို့ယောဂကတော့အဲဟိုညာစဉ်ကြားထဲမှာဟောနေတာပဲယောဂီပုဂ္ဂိုလ်တွေညာစဉ်ကြားနာရီတဲ့ပုဂ္ဂိုလ်တွေသိနေတယ် ယုတ်တရားနာတရားတွေကိုပုဂ္ဂိုလ်သတ္တဝါငါပဲအသက်ရှင်နေတောင်းမယ်လို့ထင်နေတာအဲနိဗ္ဗာန်မတွေ့ရင်ဒီလိုထင်ဆွဲတဲ့ရှိတာယုံနာနဲ့ဖြစ်ပြတဲ့အနိစ္စဒုက္ခအနတ္တတွေသိနေပေမဲ့လို့အစွဲတဲ့ယုတ်တဲ့မပြောက်တဲ့ဘူးသူကအဲနိဗ္ဗာန်တွေ့သွားပြီဟောပြောတယ်တခါလူပက္ခဏာကျင့်တာတော့နိဗ္ဗာန်တွေ့သွားပြီဆိုရင်အဲ့ဒီဆွဲလာ မရှိတော့စဉ်းစားရင်စဉ်းစားရင်ပုဂ္ဂိုလ်သတ္တဝါမရှိဘူးဖြစ်ပြတဲ့ယုံနာမရှိနေ အဲယုံနာကိုပဲပုဂ္ဂိုလ်တ attva အနေနဲ့တက်ရှင်နေတဲ့အကောင်အနေနဲ့ထင်မှတ်တဲ့တက္ကာရိတိကင်းတယ်ယုံမှမှုဝိသိကိစ္စကင်းတယ်ဆရာနဲ့စပြီးယုံမှမှုဆရာနဲ့စပြီးယုံမှမှုသံဃာနဲ့စပြီးယုံမှမှုကင်းတယ်အဲပရိစ္ဆသမုပ္ပါအကြောင်းကျိုးနဲ့စပြီးဖြစ်တဲ့ယုံမှမှုကင်းတယ်ဆရာတရားနဲ့စပြီးယုံမှမှုတွေအကုန်လုံးကင်းသွားပြီ သီလတရတရာမာသအလေးအကျင့်များဖြင့်သံဃာဝဆင်းရဲကလွံ့မြောက်တယ်လို့ယုံကြည်တဲ့ဒိဋ္ဌိတစ်မျိုးပေါ်တယ်အဲဘာသာရေးအကျင့်တရားအကျင့်တရားယူဝါဒတစ်မျိုးပါပဲဘာသာရေးအကျင့်တရားယူဝါဒတစ်မျိုးပဲအဲ့ဒါကဘာသာတရားတိုင်းတရားတိုင်းမှာကိုယ်ဘာသာနဲ့ကိုယ်ကောင်းတဲ့အကျင့်ဆိုတာရှိတာပဲ တို့ဘာသာတရားတွေဘယ်လိုကျင့်ရမလဲဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲအဲဘယ်လိုဆိုလို့ရှိရင်အဲ့ဒါသံဃာဝဆင်းရလွန်မြောက်တဲ့ဘယ်လိုဆိုရင်ချင်းမရကြတဲ့ဘာစသည်ချင်းပေါ့လေသူတို့ဘာသာနဲ့သူရှိတယ်အဲဘုရားသခင်အလိုတိုက်ကျင့်ရမယ်ဘုရားသခင်ကိုယုံကြည်ရမယ်ဘုရားသခင်ကိုဘုရားသခင်လိုတိုင်းမကျင့်လို့ဘုရားသခင်မယုံကြည်လို့ရှိရင်ဘုရားသခင်က သာဝရငရဲကိုပို့တယ်စသဖြင့်ဒီလိုယူရတာရှိတယ်ဒီလိုကြောက်ကြ၆တာသာဝရငရဲကဘယ်တော့မလို့ဒီတော့သူ့ဘာသာယူဝါဒယူထားတဲ့ပုဂ္ဂိုလ်ကြောက်တာဘုရားတခင်ကလည်းပဲကောင်းမြတ်ဘုံကအမြဲရှိမြင်နေတယ်လို့သူကထင်နေတာကိုထင်တော့ကြောက်နေတာဘုရားကမစင်စားဘူးအခုဗုဒ္ဓဘာသာဝင်တွေဗမာတွေမှာအာတောရွာတွေမှာရှိပါတယ်ကိုရနဲ့ကိုဟိုအရှင်ကြီးတို့နာကြီးနာကြီးတွေဆိုတာရှိတယ်ကိုယ်ပေါ်ရတယ်အဲ့ဒါတွေသိကြရတယ် ဘုရားနာဘာနာဆိုရင်ဘယ်တော့မကြောက်ဘူးဘုရားနာဘာနာမှာတင်းချင်းငယ်ဆွညင်နဲ့ဆွနာပဲအဲဒီနတ်ကြီးမင်းနဲ့နားကြရင်မလို့ဘူးကြောက်တယ်လို့ဆိုတာအဲဒီနာသိကြောက်တယ်လို့အဲကြောင့်မို့ဒါကခွန်ကြီးတွေကသူเจ้าနာလာလာပြီးတော့အဲဒီလိုပဲမတော်တာတွေပြုလုံးလို့ကြောက်လို့ပြုတယ်မရဘူးမရတော့ဘယ်နဲ့လုပ်တော့ခွန်ကြီးကနတ်စင်လေးတစ်ခုလုပ်ပြီးတော့အဲဒီနာသွားချတာမလာကြဘူးမလာကြဘူးသူကအဲနတ်တော့ကြောက်တယ်နတ်ကတော့မြင်းနေတယ်တော့အောင်မရဘူးနော်ကြောက် အဲ့ဒါလည်းပဲအကြတော့ပါလားဘုရားသခင်ကအမြဲကြောက်ပါပဲဘုရားသခင်ကဘယ်ငရဲချိုးချိုးချလိုက်တာလဲငရဲသာဝရငရဲပြန်လည်းမနလားမထူနိုင်တော့ဘူးအဲ့ဒီလို၆တာအဲ့ဒါနဲ့ကြောက်နေတော့ဘုရားကအမြဲယုံကြည်ရတယ်ဘုရားကအမြဲတမ်းယုံကြည်ရတယ်အဲ့ဒီလိုယုံကြည်နေလို့ရှိရင်လည်းဘုရားကကောင်းငင်ကိုကဲတင်နေဒါသီလပရပရမာကပဲဒီပြန်တဲ့ဒီလိုဟာတွေအများကြီးရှိတယ်အကျင့်မှန်တဲ့ဥစ္စာတွေဟော သစ္စာလေးပါးသိအောင်ကျင့်ရတာမဟုတ်ဘူးမဲခင်7ပါးပေါ်များတာမဟုတ်တဲ့အကျင့်မှန်တယ်များတွေဟာအဲ့ဒီအကျင့်တွေဟာဘာသာတိုင်းဘာသာတိုင်းမှာရှိတယ်အဲ့ဒီဘာသာကျင့်တွေဟာသီလဗလာဗလာမပါရီခေါ်တယ်ဟိုဟာကိုယ်ကဒီဟာကိုယ်ကဟိုလိုကျင့်ဒီလိုကျင့်ပေါ်တယ်အိန္ဒိယမှာဆိုလို့ရှိရင်တော့ကင်းကနေချိုးတာနဲ့မကောင်းမှုတွေပရောက်တဲ့ယုံကြည်ပြီးဒုက္ခတွေအဲ့ဒီတော့သီလဗလာဗလာမပါပဲอืมအဲ့ဒါကြီးအတိယူစားရေးအဲ့ဒါကြီးလည်းကင်းတယ်ဒီ တရားရှိမှပြီးတော့နိဗ္ဗာန်တွေ့ဆိုင်ရင်ဒီလိုအယူဆွဲတွေကြောက်တယ်ပထမအရှိကြီးလည်းမဖြစ်ဘူးသူများပြောလည်းမယုံဘူးအဲဒီဥစ္စာတွေဘာလို့လဲဆိုတော့သင်တရားမှန်ကကိုယ်ရင်တွေ့ထားတာဟောကိုယ်ရင်တွေ့ထားတော့ဒီနေ့ဟာတွေပဲယုံတော့မလို့ဒီနေ့ဟာတွေမဖြစ်နိုင်ဘူးဒီလိုပဲမြင်နိုင်တဲ့ဓဝါ၆ပါးပေါ်တဲ့ယုံနာနေရတကယ်ရှိနေတယ်တကယ်ဖြစ်နေတာတွေတကယ်ဖြစ်တဲ့တရားတွေရှုလို့ရှိရင်နိစ္စဒုက္ခအနတ္တသိတယ်သိပြီးတော့ဝိပဿနာဉာဏ်ရှင်းတာပြည့်စုံရင်နိဗ္ဗာန်ဆိုတာတွေ့တယ်နိဗ္ဗာန်တွေ့လို့ရှိရင်ဒီလိုဒီလိုကိလေသာတွေကင်းသွားတယ် လောဘဒေါသမောဟတွေအကုန်လုံးသာမကင်းတာသောတာပန်လည်းရော့ပြီရှင်းတုန်းကဖြစ်တဲ့လောဘနဲ့အခုလောဘမတူဘူးရှင်းတုန်းကဒေါသနဲ့အခုဒေါသမတူဘူးကင်းနေတယ်အဲ့ဒါတွေကသင်ကြားနေအဲဒီတော့အဲဒီတော့သစ္စာလေးပါးသိအောင်ကျင့်ရတာလည်းမဟုတ်မဂ္ဂင်၈ပါးပွားများရတာလည်းမဟုတ်တဲ့အကျင့်မျိုးတွေကိုယုံကြည်ရဲ့ဗိလာဗဒပရမလာလည်းကင်းပါတယ်အဲဒီမိစ္ဆာယုံလည်းကင်းတယ် ဘဒုအပါယေသဝိပမုဒ္ဒအဲဒီလိုကင်းတဲ့အတွက်သူရှိ၄ပါးကုဏပါယေသဘယ်ကုဏမှလည်းဝိပမုဒ္ဒကင်းလို့ပါပြီတဲ့အပယ်၄ပါးမှလည်းကင်းပြီတဲ့ဒီပုဂ္ဂိုလ်ပယ်၄ပါးမကြနိုင်တော့ရှိကပြုထားတဲ့မကောင်းမှုအကုသိုလ်တွေပယ်ကြလို့တာကုသိုလ်ရှိရင်လည်းရှိမှာပေါ့ကိုရှိရှိတော့ဘဝတွေကမသိရဘူးရှိရှိနိုင်တယ်အခုဘဝလည်းငယ်ရွယ်စဉ်ကမသိရတဲ့အချိန်ကပြုထားတာဆိုတာကင်းခဲ့ပါလေရှိတာလည်းနည်းနည်းတော့ရှိတာနည်းနည်းမဟုတ်ဘူးမလဲရှိတယ်အဲ့ဒါတွေလည်းပဲပယ်၄ပါးမဖြစ်ချနိုင်တော့ဘူးတဲ့ပယ်၄ပါးမဖြစ်တော့ ပြီးတော့နောက်ထပ်လည်းပယ်လေးပါးကြားနေတဲ့အကုသိုလ်လည်းမပြုတော့ဘူးပြုနိုင်တော့ဘူးပြုနိုင်တော့အောင်လို့လောဘဒေါသတွေမကြမ်းတော့ဘူးဒါကြောင့်မို့လို့ဒါတရားရရုံနဲ့နောက်လည်းအကုသိုလ်တွေကလည်းပြုရပြုနေတယ်ဆိုရင်ဒါမဟုတ်သေးဘူးအဲတရားတို့ရတယ်ဆိုရင်မကောင်းမှုတွေကပြုလို့တဲ့စိတ်ကမရှိဘူးလောဘတော့ရှိတာပေါ့ဒေါသတော့ရှိတာပေါ့ဒါပေမဲ့လို့သူများဥစ္စာခိုးနိုင်လောက်အောင်ပြင်းထန်တဲ့လောဘမရှိသူများအသက်ကိုတတ်နိုင်လောက်အောင်ပြင်းထန်တဲ့ဒေါသမရှိ ကာမဂုဏ်နဲ့မှန်မှန်ရင်ပြုကျင်နိုင်လားအောင်လောဘတွေကာမရာဂတွေမဖြစ်ကာမရာဂဆိုတာရှိရရှိတာပေါ့ကာမကာမဘုံကပုဂ္ဂိုလ်မကင်းနေဘူးဒါပဲမဲ့အဲ့ဒီတော့လုံးလုံးကြီးကြီးမဖြစ်ဘူးတဲ့အဲတေရက်တွေကိုတောင်းနိုင်လောက်အောင်လောဘမဖြစ်အဲဒါကြောင့်ဘယ်လေးပါးကြနိုင်လောက်တဲ့အကုသိုလ်တွေလည်းသူမပြုတော့ပါဘူးတဲ့ဘဒုဝပါရိသ၄ပါးကဘယ်ဘုံတို့မှာလဲဝိပါမုတ်တော့ကင်းလို့လေကြီး 14ပါးကင်းလို့ပြီအခုတရားထုတ်နေရတာကြီးဒါအတွက်အားထုတ်နေရတာအရေးကြီးတယ်မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ပြီးတော့ဘုရားသာသနာလိုက်ပုဂ္ဂိုလ်ရဲ့တနေ့ကြတော့မရဲလည်းကြရအောင်မယ်ဆိုရင်မမြကြမလို့ဘုရားသာသနာတော်ပုဂ္ဂိုလ်ရင်14ပါးကလွတ်မြောက်ပါမှာပေါ့လွတ်မြောက်တဲ့တရားလေးရပါမှာပေါ့ရအောင်လို့ကျင့်ဖို့အရေးကြီးပါတယ်ဒါကြောင့်ဘုန်းကြီးကလည်း14ပါးလွတ်မြောက်တဲ့တရားလေးရအောင်ကျင့်ကျင့်ဖို့ရတိုက်တွန်းဟောပြောနေရတယ် ဟောပြောတဲ့အတိုင်းနဲ့အောင်မြင်မှုရှိပါတယ်ခွန်ကြီးဟောပြောတဲ့အတိုင်း။ဒါလည်းအထုတ်ကြပါလေဝန်သားကြသိကောင်းပါလေ။အာအများကြီးကအထုတ်ကြကျူးစားကြသိဝန်သားကြကောင်းတယ်။သစ္စာဝိဓာနာနိအဘဘကာတုသသအဘိဓာနာနိ6ပါးသောအဘိဓာနာတို့ကိုလည်းအလွန်ကဲဌာနာကြီးတို့ကိုလည်းကာတုံကြည်ခြင်းကအဘဘအဘဘောမထိုက်တာတော့ဘူးတဲ့အဘိဓာနာ6ခုရှိတယ်အလွန်ပဲအတော်ရမှုကြီးတွေပေါ့6ခုရှိအဲဒီအဘိဓာနာ6ခုလည်းပဲမလဲ။ မပြုတော့ပါဘူးအဘိဓမ္မာတွေဆိုတာဘာလို့ဆိုတော့အာနန္ဒိယကံ၅ပါးနဲ့ဘာသာပြောင်းတာပါလေဒါပါပဲတို့ရုပ်ကတော့အာနန္ဒိယကံ၅ပါးတဲ့အမေကိုသာချင်းမာတုကာကမာတုကာကကအဖေကိုသာချင်းပိတုကာကကရဟန္တာကိုသာချင်းအရဟန္တကာကကအဲမြတ်စွာဘုရားတက်တော်ဆရာရှိတဲ့ဘုရားမှာတွေးခဲအောင်လို့ထူးထူးရဲ့ရှင်းစားနေခြင်းပေါ့လေ။ဒါရရအောင်ပြုလို့ရှင် သောဤဒုက္ခရာကသံဃာခွဲခြင်းသံဃာဗေဒက၅ခုရှိတယ်အဲ့ဒီ၅ခုထဲမှာသံဃာဗေဒကကတော့ယဟန်များနဲ့ဆိုင်တယ်ယဟန်ကမဟုတ်တဲ့ဝါဒတွေနဲ့ဒီဂိုင်းပိဋကခွဲရင်သံဃာဗေဒကနဲ့မိစ္ဆာနဲ့စဉ်းစားမဟုတ်တဲ့ဥစ္စာနဲ့အဲ့ဒါဂိုင်းပိဋကခွဲလို့ရှိရင်သံဃာဗေဒကထိုက်ပွဲတော့နိစ္စပါတယ်ယဟန်မဟုတ်တဲ့ပုဂ္ဂိုလ်တော့လူတွေတော့တရားမဆိုင်ဘူးလူတွေတော့အဲ့ဒီတော့အားပေးလို့ရှိရင်တော့အခုလိုနည်းနည်းတော့ပြင်မှာပါတယ်မဟုတ်တော့အားပေး သံဃာဗိရကံတော့မရှိဘူးနောက်ပြီးတော့လောဟိတဝါဒကမြတ်စွာဘုရားသေသေးနေအောင်ပြုတာဆိုတာဘုရားကတော့တက်တော်ဆရာဆုံးမရှိတော့ဘူးဒါကြည့်တော့ဒီကံကလည်းအခုတော့မပြုနိုင်ပါဘူးဒါပေမဲ့လို့ဘုရားဆင်းလို့တော်တွေဘာတွေမယုံမသိလို့လို့ရှိရင်အကုသိုလ်တော့အပြည့်တော့ကြီးမှာပဲအဲဒီကြီးရဲ့လို့ဒီလိုပဲသံဃာနေဆိုထားပါတယ်ဒါပေမဲ့လည်းဆင်းလို့တော်တွေဆိုတာဘုရားလက်ထက်ကတော့ရှိတာမဟုတ်ဘူးလို့ဘုရားတရိပ်နေမှာစံပြီးတော့ဓမ္မသောကမင်းကြီးလက်ထက်တယ်ဘုရားဆင်းလို့တော်တွေမရှိသေးဘူးဆိုတာ နောက်မှာဘယ်ချိန်ကနေပြီးတော့ဘယ်သူကစလုပ်လဲမဟာယာနတွေကစပြီးကိုယ်ွယ်ဝင်ရပါတယ်ဆင်းလို့ဟိုကနောက်ကဂရိကနေပြီးတော့ရုပ်ထုဘဝဆရာတွေကောင်းကောင်းနေနဲ့လက်ကကောင်းကောင်းနေနဲ့အဲ့ဒီကစပြီးတည်တွင်းလာအောင်ပေါ်တဲ့အဲအတော့ကမင်းလက်ထက်တယ်အောင်လို့ဘုရားဆင်းလို့မရှိသေးဘူးမှအဲ့ဒီတော့ကဘုရားဘုရားကိုအထိမ့်မှပြအောင်လို့ဆင်ရုပ်တို့ဘာလို့ဒီစားဘုရားပြိဋိနိဗ္ဗာန်အဲဘုရားပြိဋိနိဒီစဉ်ကနမိတ်ကိုယူပြီးတော့ဆင်ရုပ်ကြီးတွေပါကြီးတွေဒီလိုပါလေပြ ဘုရားရုပ်ပုံကမပြနိုင်ဘူးကွာအဲဒီတော့ဒါပေမဲ့ဘုရားပုံတော်အနေနဲ့ကိုယ်ကနေတဲ့ဥစ္စာဘုရားပုံတော်တွေကိုမယိုသေးတဲ့စိတ်နဲ့ပေါ်တယ်ဖြစ်စည်းလို့ရှိရင်အဲဒီကံကြီးတော့မဟုတ်တော့မှအပြည့်တကြီးတဲ့ယူဆမှာလဲအဲအရဟန္တဂါရယဟနာတော်လေဆိုတာကတော့ဒါကတော့ရှားပါတယ်နဲ့ယဟနာကကိုရှားနေတာ အဲမာတုကာတာပိတုကာတာအမေဖေတာတာကတော့ဖြစ်နိုင်တယ်ဒါကတော့ဖြစ်နိုင်တယ်တော်ကြီးကဖြူတော်ကြီးဆိုတာကတော့ဒီပါကြီးတယ်ဟောတာကဟာတဲ့အခုအနန္တရငါးပါးမေသေးတာတဲ့စရှိတဲ့ဒီလိုကံကြီးတွေကမကျူးလွန်တာတဲ့အင်းဗာဏိပါဒကတော့မကင်းနေဘူးတဲ့ကိုအရေးကြုံတဲ့အခါကလည်းတန်နိုင်နေတယ်သူကအဆုံးရရေးတယ်လို့သူက သူကဘာလို့လဲဒီလိုရေးရတယ်ဆိုရင်သူကသောတာပန်လူအကြောင်းလေ့လာတာကြာပြီအဲဒါသောတာပန်ပုဂ္ဂိုလ်သူလေ့လာထားတယ်ပေါ့လေသောတာပန်ပုဂ္ဂိုလ်ကဘယ်သူများသွားလေ့လာပါလိမ့်မလို့ခွင့်ရစဉ်းစားကြည့်သောတာပန်ကငါသောတာပန်ပဲဆိုပြီးဝန်ခံနေတဲ့ပုဂ္ဂိုလ်ကရှားတာကိုဒီတော့သောတာပန်သူလေ့လာတယ်ဆိုတော့သူလေ့လာတဲ့ပုဂ္ဂိုလ်ကသောတာပန်ဟုတ်ချင်မှလည်းဟုတ်မှာပေါ့ဒါသောတာပန်လေ့လာတယ်ဆိုတော့ခွင့်ရစဉ်းစားကြည့်သူမြလေ့လာတာဟုတ်ဖို့မရဘူးသူကသူကိုယ့်ကိုယ်ကိုသောတာပန်မှတ်ပြီးတော့ ကိုယ်စိတ်ကိုလေးတာနဲ့ဒုပါတဲ့တော့အောင်ပြီဟုတ်ပါတော့ဒါဒီပါပဲသူကငါသောတာပါတော့ရှင်းနေပြီငါသမီးအတဲ့မသာပဲနေနိုင်မလားတကယ်ရေးချင်မသာပဲနေနိုင်မလားကိုသားမရတဲ့အဲအဲ့ဒါတွေကိုသူများကနေဒီကလာနှိမ့်တဲ့နေမဲ့အဲတတ်ရမယ်ဆိုလို့ရှိရင်ခံနိုင်မလားကိုလာပြီးတော့သူများအတတ်မယ်ဆိုကိုလက်ထက်ကလည်းလက်နဲ့ရှိနေတယ်ဆိုရင်အသေးခံမလားသူ့ကိုရင်တတ်မလားစဉ်းစားကြည့်တော့ သူကသတ်မယ်ဆိုတဲ့စိတ်သူပေါ်လာကိုဟောတော့သောတာပန်ဟန်သတ်နိုင်နေတယ်သူကဒီလိုဆုံးဖြတ်တာကိုသူစားဒါအခုလူတွေတချို့ကဟုတ်မှသာသူစားလူတွေကလူတွေကသူစားဟုတ်မှသာကြာတာပဲသူကတကယ်စင်စစ်ကတော့မဲပေးမတတ်နိုင်ဘူးဆိုရင်ဒီညတဲ့မတတ်နိုင်ဘူးဘာလို့လဲဆိုတော့တချို့ကမိမပိမမသိတဲ့ပုဂ္ဂိုလ်တွေမရှိခဲ့ဘူးလားရှိတယ်အဲ့ဒါ အဲ့ဒီဖေးစပါတော့အမေကတော့ကြုံခဲ့ပါတယ်အဖေးစပါတော့ကိုယ်ဖေးမှသိချင်ဟုတ်ချင်ပြီးမှသိမှာဟာပြောလို့သူလည်းမကောင်းဘူးလားအဖေးဆိုတာဖေးရင်မေရင်အပြီးမှသိတယ်မဟုတ်တာလည်းပဲမရှိဘူးလို့ပြောနိုင်ဘူးဥစ္စာရှိတယ်ဥစ္စာအဲ့တော့အဖေးမဟုတ် အဖေးမမသိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကကိုယ်ကတတ်မယ်လို့လားနေလို့ရှိရင်ငါရန်လူပဲဆိုပြီးတော့တတ်လိုက်ရင်လားအဖေးတတ်တာဖြစ်တာလေ ရိုးရိုးပုဂ္ဂိုလ်အနေနဲ့တတ်တာပဲအဖေအနေနဲ့တတ်တာတော့မဟုတ်ဘူးဒါပေမဲ့သူကအဖေဖြစ်တယ်ရှိတယ်ခုနေကကလာသားကြည့်မှမဟုတ်ခုနေကကလာမနဲ့လောက်တော့ပြိတိမရတော့သူတို့အိပ်ပါနည်းနဲ့ပြိတိရအောင် လုပ်တဲ့နည်းရှိတယ်အဲ့ဒါဆိုရင်အဖေလည်းမပေါ်ဘူးဘယ်အိမ်မှလည်းမသိဘူးဒီအဖေမတင်ကြရဆိုတာလည်းရှိပါတယ်အဲဒီလိုပါလေအဲ့ဒါတွေကတတ္တဝါကိုတတ်နိုင်တယ်လူကိုတတ်နိုင်တယ်ဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်ကိုရလူအနေနဲ့လာရင်တတ်မှာပဲရှိတုန်းကလည်းပဲဒီလိုဟာတွေရှိခဲ့တာလည်းမသိခဲ့ဘူးအဲ့ဒါတော့လူကိုတတ်နိုင်တယ်လူလူရိုးရိုးတတ်နိုင်တယ်ဆိုရင်အဖေလည်းတတ်နိုင်တယ်ဒီလိုလေးပဲရောက်ဒီမှာပြထားတာကတော့ပုထုဇဉ်အပြစ်ကိုချင်ကြအောင်လို့တဲ့ပုထုဇဉ်ဆိုလို့ရှိရင်တော့အဖေမမေမပြီးလေလည်းတတ်နိုင်တာပဲရဟန္တာလည်းတတ်နိုင်တာပဲဘုရားလည်းသူစဉ်တရားလုံးနိုင်တာပဲ သံဃာလည်းကိုယ်ရအောင်လုံးနိုင်တာပဲဒါရင်သောတာပန်ပုဂ္ဂိုလ်ကြတော့အဲဒီလိုဉာဏ်နဲ့ကိလေသာတွေရှိဘူးဒီအကုသိုလ်กินတယ်ဆိုတော့ဘုရုရှင်အပြည့်ခေါ်ပြီးတော့သောတာပန်ရဲ့ကုံမြောက်အောင်လို့ဆိုတာတာတဲ့သင်္သေတော့အဖေမတတ်နိုင်ဘူးဆိုရင်လူလည်းမတတ်နိုင်ဘူးဘယ်သူမှမတတ်နိုင်ဘူးဘာပဲလို့တော့ဆိုအဖေမှမသိတဲ့ပုဂ္ဂိုလ်ကဖေကိုဖေရင်သိရထားပါတော့ညသကောမှပြီးတော့ ညတွေ့တော့တခိုးပဲဟာဆိုပြီးတော့တတ်လိုက်နေဒါလည်းဖေးသားတာပဲအတူတူပဲဒီလိုလည်းဖြစ်တာပဲတချို့ရှိတယ်စိတ်ကထောက်ပြန်ပြီးတော့စိတ်ကထောက်ပြန်နေတဲ့ပုဂ္ဂိုလ်ကအေးရပါဘုရင်မောအိတ်နေတဲ့ဥစ္စာကိုနွားကြီးမှပြီးတော့အဲတတ်တဲ့ပုဂ္ဂိုလ်ရှိသေးတာဥစ္စာစိတ်ကထောက်ပြန်တာလို့ဘယ်နွားကိုလဲလူပေါ့ဒီမဲ့သူသိတဲ့နွားမှပြီးတော့ဒီဂရင်ဝတ်တဲ့အိမ်နေရမလားဆိုပြီးဒီလိုသားအဲလိုလည်းရှိတာ အဲဒါကြောင့်လူသားမှန်တတ်နိုင်တယ်ဆိုရင်အဖေမှမသိတဲ့ပုဂ္ဂိုလ်ကကိုယ့်အဖေလည်းလူသားမှမှတ်ပြီးတော့တတ်နိုင်တယ်ဒါကြောင့်အဖေမတတ်နိုင်ဘူးဆိုရင်လူသားမှလည်းမတတ်နိုင်ဘူးအဲဒီလေးကရပါတယ်အဲဒါလေးမှတ်တာအကျိုးကဘယ်လောက်ကျအောင်ရှင်းအောင်ပြောတာပြတာမတွေ့သေးဘူးဒါဒါတော့ဒီခြားကမြင်နိုင်မှုသာတော့ ဘေမသိပြီးသားမှာမဟုတ်ဘူးသိပြီးမသိပြီးအဖေဖြစ်တဲ့ပုဂ္ဂိုလ်သားမိရင်ဒါအဖေသားတဲ့အကုသိုလ်ကဖြစ်တာပဲဘေကိုရံလို့မှတ်ပြီးတသိမ့်မှပြီးတခိုးရမြမှပြီးလူမျိုးသူတို့မှပြီးတော့သလိုက်တယ်ပဲအာဘိဓုကကကထိုက်တာအဲအညတတာရောဒေတာတပါတော့ဘုရားဆရာကိုညွှန်ပြခြင်းတဲ့ဘာသာဘာသာကြောင်းချင်းပါပဲဒုယုဘာသာဘာသာကြောင်းနေကြောင်းအယူဘာသာ အခုဘုရားဘာသာကိုယ်ကနေရတရားဘာသာကိုယ်ပဲဆိုကြောင်းချင်းတဲ့အဲ့ဒါလည်းအဘိဓမ္မာအလွန်အကျိုးပြုတဲ့အကုသိုလ်ပဲတဲ့အဲ့ဒါလည်းပဲกินနေတဲ့လားသစ္စာနာနိယကံ၅ပါးဘာသာကြောင်းတာကလည်းပါ6ပါးပေါ့အဲ့ဒါအဘိဓမ္မာ6ပါးခေါ်တယ်စာ6ပါးကတော့အဘိဓမ္မာနိစ္စအလွန်ကျိုးရောက်တော့အကုသိုလ်ဌာနတို့ဆိုလည်းအကုသိုလ်ဌာနတို့ဆိုလည်း ဘာတော်ပြင်းရင်ငါအဘဘာအဘဘောမထိုက်တန်တော့ဘူးတဲ့မပြုနိုင်တော့ဘူးဣဒံမိသံဃေရတနာမဏိတံဣဒံမိသံဃေဤသောတာရံသံဃာဟူသောယရနာသည်လေပဏိတံမွန်မြလာစွာဤဣဒိနာသစ္စေနာဤမင်္ဂလာသောသစ္စာတရားကြောင့်ဤမေတ္တာပုရိသနံဤပရိတရားတော်ယူဇာနာဂမတအကြသောတရားနာပိဒါပေါင်းသူတော်ကောင်းတို့အားသူအတိဘေယံတွေကင်းရှင်း၍ ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုစင်စစ်မသွေဖြစ်ပါစေတည်းာယင်းကြီးရှိသွားပါပြီတော်ဥမပဲတဲ့တော်လည်းစုံသွားပါပြီမှတ်ပြသားကြတယ်တော့စုံသွားပါဒီသာပြီးတော့ကာမဂရတိပါဝကံဒါယနာဝါဇဥဒ္ဒစိတ္တတော်အဘဝသောတာပစ္ဆရာယ ဣရာနိသံဃာရတနာပဏိနာဣတိနာသစ္စေနာတို့ဒီဟောဒီအဲ့ဒါကသူရုပ်ပြောတာသောတာပန်ပုဂ္ဂိုလ်အားတဲ့ကိုရင်နှုတ်ဖြင့်မကောင်းမှုလည်းပဲသူကရှိသေးတာပါပဲဒါပေမဲ့လို့ညာများမှာဆိုလို့ရှိရင်တော့လောကဝိဇ္ဇအာဘတိမပြုဘူးတဲ့မာနတိဝိဇ္ဇာတွေစိတ်မပါဘဲနဲ့အမှတ်တမဲ့ပြုတာတွေရှိတယ် မကြီးကျယ်တဲ့တာမန်အကုသိုလ်တွေပေါ်တယ်ခုနကတည်းကအပယ်လေးပါးကြလို့ဒုစရအကုသိုလ်တော့မဟုတ်ဘူးတာမန်ကတော့ရှိမှာပေါ့ဒေါသဒေါသမกินနေတော့ဒေါသစိတ်ကုဒေါသစိတ်ကုရှိမှာပေါ့ဒေါသစိတ်ကုဒေါသစိတ်ကုစိတ်ကုနောက်လိုက်ပြီးတော့ပြောမိဆုံးမိတာလက်ရှိဦးမှာပေါ့ကျူးကျူးမိတာလည်းရှိမှာပေါ့နည်းနည်းပါးပါးတော့ရှိမှာပေါ့သူကအဲတတ္တဝါကိုပတ်နိုင်လောက်တဲ့အကုသိုလ်မရှိဘူးသူများဥစ္စာခိုးနိုင်လောက်တဲ့အကုသိုလ်မရှိဘူးပယ်လေးပါးကြားနိုင်လောက်အောင်အဲ့ဒီလိုအားတော့မပြုဘူး ဒါပေမဲ့လို့လောဘဒေါသမကင်းနေတော့လောဘဒေါသလည်းပြုမိတဲ့အကုသို့အသေးမွားလေးတွေရှိသေးတာပဲရှိပေမဲ့လို့တဲ့အဲ့ဒါသုံးလားမထားဘူးတဲ့ကိုယ်မှုဝန်ခံနိုင်တယ်ညာများဆိုလို့ရှိရင်တော့မိကြီးကညာကကြီးတဲ့ကလေးများလို့ကလေးဟာအသားအနုနေတော့မိကြီးကကနေပြုတ်နေဆိုချက်ပြန်ဆုပ်နေတာလူကြီးကတော့အကြီးကထူးနေတဲ့ရုပ်တရက်ပူခြင်းမပူဟောပြုံးနေစီပြုံးနေပူပြုံးနေဆုပ်နေတာအဲဒီလိုပဲအကုသို့မကောင်းမှုပြုမိမှဒီချက်ချင်းပဲဆုပ်ပြီးတော့ ရဟန်းများဆိုရင်ဒေသနာပြောကြပြီးနောက်ပြီးတော့ခုမကျุလို့ရအောင်လို့အများအားဆောက်ရှောက်သွားတယ်တဲ့သူဆိုရင်လည်းလူလိုက်ပေါ်လည်းမကောင်းမပြုရင်နောက်ဒီလိုအားလည်းမပြုဘူးဆိုတဲ့စိတ်ကူးနဲ့ဆောက်ရှောက်နိုင်တယ်ညဆောက်ရှောက်မှာပေါ့သူများကတနေ့သုံးမပြားမေးလို့ရှိရင်လည်းအမှန်တိုင်းဝန်ခံပြီးတော့အဲနောက်ကိုမပြုတဲ့လူတွေထားပြီးသင်ချောင်ပြီးတော့သွားမှာလေဟာပါပဲအဲဒါသောတာပန်ကြီးဘုံပဲဒါလည်းပါတယ်နောက်တော့ဖရာကုံနောက်တော့ဟောဒါနာပုဂ္ဂိုလ်များပြိဋိနိဗ္ဗာန်ဆံတဲ့ကောဒါတော့ ခေါ်ရတဲ့ကောင်းတာမဟုတ်နိုင်ဘူးနိုင်ငံကြီးကတော့လောက်ပါပြီတော်တော်လေးစုံတော့ပါပြီပြိတရားတွေပြိတရားတွေဟောတာမှန်တဲ့ပုဂ္ဂိုလ်တွေအများရန်ဖွင့်ပြရမယ်ကျင်းတဲ့ပြိတရားတွေနားလဲလဲတယ်အမှန်ကောင်းတယ်ကဲတရားသိတော့ယနေ့ခု၌ကျွန်ုပ်တို့ပြုစုပွားများအထောက်အပ်တော်ဌာနကုသိုလ်သီလကုသိုလ် ရဏ